1540ခုကောဇာတက္ကရီ1350နဲ့ကိုကုနဲ့ဥတုဟေမန္တဆောင်းလာရာသီနတ်တော်လာဇန်15ရက်နတ်တော်လာပြီနေ့ညာရန်ကုန်တိုင်းရန်ကုန်မြို့ကျေးဇူးတော်ရှင်မဟာကြီးဆရာတော်ဘုရားကြီးအခြေဆိုင်၍ သာသနာပြုတော်မူရာမဟာစီသာသနာရိပ်သာဖိုင်ရင်ဓမ္မယုံ၌48ကြိမ်မြောက်ဩဝါဒခံယူပူဇော်ပွဲဗုဒ္ဓသာသနာနုဘအဖွဲ့ကြီးဤရွှေရတုသပင်ပွဲဝဲဟောကြားအပ်သည့်သုဒ္ဓန္တပိဋကသုဒ္ဓနိပ္ပခௌဒကနိကေသုဒ္ဓနိပ္ပပါဠိအဋ္ဌကရာတွင်လာရှိသည့် ပင်စပုပ္ပနိမိတ်တသုတ်တံဓမ္မဒေသနာအဲ့ဒီသုတ်တံဓမ္မဒေသနာတော်ကိုဘုန်းကြီးတို့မူအယမြန်မာရနာမလေးပေးပေးပြီးတော့ဟောနေကြဖြစ်ပါတယ်အဲ့ဒီမူဝါလည်းပဲဘုန်းကြီးတို့ဖြူမြို့မှာဆရာတော်ဘုရားကြီးချီးမြှင့်တော်မူချက်အရာရိတ်တာဘွယ်အနေအချင်းကုသိုလ်ဖြင့်အခမဲ့ကျွေးမွေးလှူဒါန်းလာခဲ့တာ20နဲ့တစ်နှစ်ရှိသွားပါပြီ ပါရင်3လရက်ပေါင်း60တစ်ကြိမ်တကူတလရက်ပေါင်း30တစ်ကြိမ်ဆိုပြီးတော့နှစ်ကြိမ်တစ်ကြိမ်ဖွင့်ကျန်တဲ့အချိန်ကတော့ချိန်ပိုင်းပေါ့အဲဒီမှာကုသိုလ်ပြည့်ကျွေးမွေးပြုစုလာတဲ့အခါမှာအာယုံစွာနေစွာပရိသပင်အဲဒီလိုကုသိုလ်တွေကြောက်ကံဖရာအလူတွေလူတဲ့အခါမှတ်တမ်းတယ်တိတ်ွေလေးဟောပေးလေးရှိပါပြီ အဲ့တော့ပါဠိနာမည်နဲ့သုံးထားတော့လူတွေအနေနဲ့အမှတ်ရခက်တယ်မြန်မာနာမည်နဲ့သုံးထားတော့နောက်လူနောက်လူများကရှင်မယားဘယ်တော့မှဟောကြားတဲ့တရားလေးတပည့်တော်တို့ကိုပြန်လည်ဟောကြားပေးပါစသည်ဖြင့်မှတ်သားရလွယ်အောင်လို့ဘုန်းကြီးတို့ကမြန်မာနာမည်လေးပေးလေးရှိပါတယ်အဲ့ဒီမြန်မာနာမည်ကတော့နတ်တုတန္တလူဘဝ ဘာတရားတို့တို့တရားမဟောကြားမိဘုန်းကြီးတို့ရဲ့နှလုံးမှန်ပြင်မှဖြစ်ပေါ်လာတဲ့မေတ္တာဆန္ဒစေရနာဖြင့်သူတော်ကောင်းတို့အားအာတိသပဒနာလိုလားဆူတောင်းခြင်းဖြင့်တရားပလင်ဖွင့်ပါမယ်ဗုဒ္ဓရခတုဩတရာဓမ္မောရမတုမာနတေ တံဟောတေတုဒုက္ခံသဗ္ဗေဒေဝမာနိတုဟောတတာဘုံတော်48ချိန်မြောက်ဩဝါဒခံယူကုသိုလ်ပွဲဗုဒ္ဓသာသနာနှုတ်ခါပွဲကြီးဤချွေတုတပင်90ပြည့်ဓမ္မတပင်ဘာဝင်လှူရှာအနေနဲ့ရရမယရှင်လူသူတော်ချင်းအများတို့ ဒုံမာကမယကြိုက်တရားလိုက်၍အာဆိုင်ပျော်ရွှင်တင်သူတော်ချင်းအပေါင်းတို့အားဘုရောသစ္စာလေးရတရားများကိုပိုင်းခြားခြင်းတင်သိမြင်ပေတဖရာကိုရောမြတ်သည်တရာနိယောညဘာဘေကမလအချင်းခတ်သိစီရာနှင်းများမြောင်ငါထောင်းတို့ကာလကြအောင် ရခတုယဟုလာတာပမထား၍မမမသွေစောင့်ရှောက်တော်မူပါစေသာဓမ္မောမရိဒံဘူလိတနိဗ္ဗံပရိယအမြတ်တင်ဘောဆေဝသောတရားတော်မြတ်သည်ဩဒုမကံတရားဆိုလင်ကြလိုခြင်းလည်း ဘဝင်ဟရယာရွှေပြပြခြင်းညမညတပင်ခံလျက်သိညာလိုလားတဲ့အမျိုးသမီးအမျိုးသားတို့ဤဟရယေကြာဘူးငုံအတွင်သနာလိုအင်မတန်သိမ်မွေ့တဲ့နှလုံးသား၌ရမတုနာယမာသာကြည်ကြံဘွားတော်အဖြစ်မမမသွေပျော်မြူပါစေသာသံဃော မေဃတန်လေးယောက်ဗလာထန်လေးယောက်ရှေးယောက်များစွာ အရိယာနဲ့ယခုရှိတော်မူရသည့်သမုဒိတွင်ညာသံဃာတော်များအများသည်ဒုမာကန္တရာတလေးယောက်ကိုတွေ့ဆောင်ကမပြပွားလုံးမို့မြတ်တရားကိုကြီးရှားကြကုန်တော်တင်သူတော်ရှင်ပေါင်းတို့အားဒုက္ခလုဏနိဗ္ဗာန်ရောက်ကြောင်းမှန်သည် အရှိကစီနိနိတယနဲ့လုံနာနိဗ္ဗာန်သုံးတန်သောချမ်းသာကိုတေတုရာဟုလာတာပမာထား၍မမမသွေပေတနာတော်မူပါစေသာသာဝေကျွင်းမဲ့ဥဒ္ဒုံအလုံးစုံကုန်သောဒေဝအာဂတ္တဘုမထနှင့်သက္ကဗျမဏဒေဝတို့သည် ဒုမကံဘုရားကြိုက်တရားလာ၍အားဆိုင်ပျော်ရွှင်သင်သူတော်ချင်းတို့အားတရာနိယောညဘဗကမလအချင်းခတိမာနိတုဘေမတိယမခအေကြည်ချမ်းမြောက်အောင် မုတ်ကြမသွေတနာမြတ်နိုးတော်မူကြပါစေကုန်တည်း ုန်းကြီးတို့ပေးလိုက်တဲ့သာနာမေတ္တာစေရနာကိုခံယူသောအပြင်နှုတ်ဝစီလေးတွေအသီးသီးဖွင့်ပြီးတော့မေတ္တာဂတိပြုကြရအောင်ဆိုကြရအောင်ကိုယ်နှလုံးသားကိုယ်နှလုံးသားမြတ်ဖယားမြတ်ဖယားကိညာအရှင်ဆောက်ပါစေကိညာအရှင်ဆောက်ပါစေကိုယ်နှလုံးသားကိုယ် ယဒိညာအစဉ်ဆောင်ပါစေကိုယ်နှလုံးသားမြတ်တရားဒိညာအစဉ်ပြောပါစေကိုယ်နှလုံးသားမြတ်တရားဒိညာအစဉ်ပြောပါစေ ပေးပါစေကိုယ်နှလုံးသားသံဃာများကိုယ်နာချမ်းသာပေးပါစေကိုယ်နှလုံးသားဒီဝါများသနာများလို့ကြပါစေ မေတ္တာအပေးယူဆန္ဒပြုလို့ဒီနေ့ဘုန်းကြီးတို့ဟောနာကြည်ညိုဖို့ရနာမပိကြီးညာထားတဲ့တရားကပါတဲ့နတ္တုတန်တလူဘဝတရားတော်နာမည်ကိုစိတ်ဝင်စားနဲ့ဉာဏ်မြင်အားဖြင့်ကြည့်လိုက်မယ်ဆိုရင်ပဲမနုဿတ္တပါဝေါဒုံလဘော လူဘဝရခြင်းဟာအင်မတန်မှတန်မိုးရှိတယ်ဆိုတာနတ်တို့ကတောင်းတန်တရတဲ့လူဘဝပါ။ဘာတွေကြောင့်နတ်တွေကတန်တရရတယ်ဆိုတာကိုရှေ့ဆက်ပြီးအာယယူပွားတရားထားကြရအောင်။ဩတံဧတံဘဂဝတာဩတံမရဟတာတိမေတုတာအခြားခြားသော သုတ္တဒေသနာတော်များမှာတန်ယုတ်အင်္ဂုတ္တပဏာပသတိမှာတော့ဧဝမေတုတဧကမမယံမကဝသာဝတိယသတိဖြင့်လာပါတယ်အခုဒီသုတ္တန်ကတော့သုတ္တနိပခௌဒကနိကေဣတိဟုတ်တကပါဠိတော်အတ္တကထာမှာလာရှိတဲ့ဒေသနာဖြစ်သောကြောင့်ဧဝမေတုတဧကံသမယံသတိဖြင့်ဒေသနာနိတံ မချီခဲ့ပါဘူးဒီလောကဘသူဟောတာလဲဆိုရင်ဣတိဟုတ်တကပါဠိတော်ကြီးတစ်ခုလုံးအမျိုးသမီးဖြစ်ခဲ့တဲ့ခုံစုတ်တရာသေရီသို့မဟုတ်မဲခုတ်စာဟောတဲ့တရားအမျိုးသမီးတို့ထဲရတို့တရားဓမ္မတွေအာယုံယူပွားပြီးတော့မှဩ သင်္ကေတိကာရကသင်္ဃာယနာတင်တော်မူကြတဲ့ရှင်မကတ္တဗရှင်ဥပါလိရှင်အာနန္ဒာစသည်အလီလီသောယဟနာထေရီမြတ်အထေရာရှင်မြတ်ကြီးတွေနောက်ပိုင်းဂဏိတအောင်သတ္တသံဃာယနာအထိနှစ်ပေါင်း2520နှစ်ကြာ42နှစ်ကြာမတိမ်မကောမပမပြောက်အောင်လို့သင်္ကိတိကာရကသင်္ဃာယနာတင်ခံရတဲ့ဣတိဟုတ်တက ပိစပုပ္ပနိမိတ်သုတ်တာဆိုတာတို့အမျိုးသမီးတဲကဟောခဲ့တဲ့တရားပါလားလို့ကိုယူကြစီလိုပါလေမှန်ရလားဗေဒမှန်ပါပါဘုရားကိုရှိစေအဲ့ဒီတော့အဓိပ္ပာယ်ကပါလေဥဒ္ဒဟိတံဘဂဝတာဥဒ္ဒမရဟတာတိမေတုတာဒါလည်းပဲခောစုတရထေရီက သူ့ရဲ့ဉာဏ်ဉာဏ်သွေးတွေအပြည့်တွေးတော့ဆင်းရင်ပြီးတော့ဟောတာမဟုတ်ပါဘူး။ဟုတ်တာဧတဘဂဝတာဆိုတာကဧတံလုတ်တံဤပိစပုဗ္ဗနိမိတ်တလုတ်တံခေါ်တဲ့နတ်တို့တန္တလူဘဝဆိုတဲ့တရားတော်ကိုဘဂဝတာဘဂဝတာဘုံတော်၆ပါးတကမိရရှင်ဒီဟုတ်တာဟောတော်မူအပ်တဲ့စကားတော်တဲ့သူကတစ်ဆင့်အနေအပြည့်ဟောပြတယ်ဘုရားဟောတဲ့တရားဟုတ်ပလားမှန်ပါပါ နောက်တာသာစစ်ပြီးတော့ဟုတ်တာမရဟတာတိမေတုတာရဟတာမြတ်သွားပြရသည်ဟုတ်တာဟောတော်မူအပ်သောဣဒံသုတ်တံဤပိစ္ဆပုပ္ပနိမိတ်တသုတ်တံကိုနတ္တတန္တလူပဝဆိုတဲ့တရားတော်ကိုမေခောဇုတ်တံအတွင်ကိုထေရီမဘုရားတပည့်တော်သည်သုတ္တံနာနဲ့ဆက်ဆကောင်းစွာမသွေ ကြာနာခဲ့ရတဲ့တရားတော်အစ်စ်ပါပဲတကားတရားတော်ရဲ့တိကျခိုင်မာမှုကိုဘုဇုတ်တရာဆိုတဲ့သုတ္တံပိုင်ရှင်ထေရီမာကြီးကကြီးညာခဲ့ပါ သူဘယ်လိုဖြစ်ပြီးတော့ဒီသောတာဒေသနာတော်တွေကိုဟောနိုင်တာလဲအဲ့ဒါလေးကိုလည်းနောက်ကြောင်းသမိုင်းလေးပြန်ကြည့်ရင်ပို့ပြီးတော့ကြည်လင်ပြီးတော့တရားတော်ဟာပြီးပြင်းစရာဖြစ်လာပါအဲ့ဒီခောသုတ္တရာဆိုတဲ့ဒေဒီမာကြီးဟာတစ်ချိန်ကဥဒေနဘယင်ပါမဝတိမိဖုရားကြီးရဲ့ပန်းအဝယ်တော်ဖြစ်ခဲ့ပါတယ် စာကတော့ဒါပြီးကြုံမပေါ့လေခဏခက်တော့ရင်ရင်ကြီးကြီးနဲ့အဲ့ဒါပန်းအဝဲတော်လို့ခေါ်ရဘုရင်ကြီးကမာမဝတီမိဖုရားအတနစ်တနစ်ပန်းရှစ်ချက်ဖို့ရှစ်ချက်ဖို့ပေးပါအဲ့ဒီရှစ်ချက်ဖို့ပေးခဲ့ရမှာမဲခုတ်စာထေရီမမဖြစ်ခင်လူဘဝမဲခုတ်စာကတနေ့လေလေးချက်ဖို့လေးချက်ဖို့ကောင်းမွန်ဖြတ်ပြီးတော့ခိုးခဲ့ခုတ်စာဆိုတဲ့နာမည်ကလည်းပဲ ဒုက္ခကကုန်းပြီးတော့နေတဲ့အတွက်ဒါကြောင့်ခုတ်စာလို့အမိတွင်ခဲ့ပါလေဒါလည်းပဲဝစီဗေဒထိတိုင်းရှာဆိုတာလိုပဲဝိနဲ့ချမမလွတ်ပါတဲ့အတိတ်ကံအကြောင်းတရားပါပဲတစ်ချိန်ကယဟန္တာမထေရကြီးတပါခါကြီးကုန်းပြီးတော့တပိတ်ပဲဆုံးခံသွားတဲ့အခါသူကသူ့နဲ့ဆွတ်ဆွပြုံမြင့်တဲ့အမျိုးသမီးကလေးတဦးဖြစ်ခဲ့ပါတယ် အဲ့ဒါလို့ဖြစ်ခဲ့ရတော့ဘာဘာဘာဝပေါ့လေကြော်ခြင်းပြက်ခြင်းကလက်ခြင်းဆိုပြီးတော့ဟောတို့ရတဲ့တို့အိမ်မှာဆုံးကံကြွတဲ့ကိုရောကြီးကဟောဒီလိုဟောဒီလိုဆိုပြီးတော့ကိုရောကြီးကြွတယ်လို့ခါလီကုန်းကုန်းပြီးတော့ပြောင်းလောင်ကြည်စေခဲ့အဲ့ဒီဝိတ္တချက်မှာမလွတ်တာတဲ့ကာယကံကြောင့်ခုဘဝမှာသူဟာခုတ်ဆုပ်တရာဆိုပြီးတော့မေခုတ်စာခါကြီးကုန်းခဲ့အဲ့ဒါဘုန်းကြီးတို့ဒီနေရာဖြတ်မယ်မယ်ဆိုရင် တရားမှပွားများအာထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာအာထုတ်ရှင်ကာလမှာအဲ့ဒီလိုကာယကံဆိုဝစီကံဆိုမနောကံဆိုတွေဟာငြိမ့်နေတယ်လို့တိနိကာမနိသုပရိသုတ်တာနိတန်ယုတ်တာပါဠိတော်ကြီးမှာပြတဲ့အတိုင်းကံသုံးပါးဟာတရားဝင်နေတဲ့ပုဂ္ဂိုလ်တွေမှာသိစင်ကြပါလေအယဇကစီးပွားဇကအိမ်နောက်ဇကနိုင်ငံဇကဘာဇကမှမပြောဘဲနဲ့တရားဓမ္မကိုပွားများအာထုတ်နေကြတဲ့အတွက်ဒါကြောင့် မိမိအာထုတ်တဲ့ရက်လအတွင်းမှာဟောဒီကာယကံဆိုဇီကံဆိုမနောကံဆိုသုံးမျိုးငြိမ့်မနေဘူးလားငြိမ့်ပါဘူးဗျာမခုတ်တာခင်ဗျာတစ်ချိန်ကတရားအမထုတ်မီကာလမှာအဲ့ဒီလိုပဇိဗေဒနှုတ်နဲ့ပြောင်းချောင်းကြည့်လဲခဲ့ပြောင်းပြောင်းလောင်ကြည့်စေခဲ့တယ်ကိုယ်အနေအပြည့်လည်းပြုခဲ့တယ်ဒါတစ်ချက်ဒါကြောင့်သူ့မှာခါကြီးကုန်ခဲ့ဒုတိယတစ်ချက်ကပြီးဒီကသုံးပုံဆောင်ဖြစ်လာမယ်သူအမျိုးသမီးဟာ ဘာကြောင့်များသူများရဲ့ပန်းအဝဲတော်အစီကံအိမ်ပေါ်မှဖြစ်ခဲ့ရတယ်လဲဆိုရင်လည်းပဲဝစီဗေဒထိတိုင်းရှာပါပဲသူဒီတစ်ချိန်လောကကာလတုန်းကဘယင်းသမီးတော်ဖြစ်ခဲ့ပါအဲ့ဒီမှာတဲ့မြို့သမီးပေါ်တစုကအာလနာတော်ဝင်ပြီးတော့ဘိက္ခုနီပြုကြယဟန္တာထေရီမတွေဖြစ်လို့တို့တငယ်ချင်းမတွေသိသိမဲ့လို့ လူဝကြောင့်ဖြစ်တဲ့ခုသုတ္တရာအလောင်းထာမှာလာကြလာကြတော့ခုသုတ္တရာအလောင်းကလည်းအလှပြင်းနေတဲ့အချိန်ကြုံနေသဖြင့်ယဟန္တာထေရီမာကြီးရဲ့သူကလည်းပဲတက်ပြီးတော့ဘာသာရေးမဝင်စားသေးဘူးပေါ့လူကလူပဲတငယ်ချင်းအပေါက်အပေါ်အနေထားအဖြစ်အဲ့ဒါလိုရီမန်းပြီးတော့မှရှင်မလို့အဲ့ဒီနားကယရနာပချုပ်ကလေးပေးလိုက်သမ်းပါ သူ့ရဲ့ဝတ်စားချင်မှုရွှေငွေရတနာတွေထည့်ထားတဲ့ပချုပ်ကလေးအဲ့ဒါကိုတောင်းလိုက်တော့ဟိုကထေရီမကြီးတွေစဉ်းစားတယ်။ဩထေရီမကြီးတွေဆိုပေမဲ့လို့ဂုံရောက်ထေရီမကြီးဆိုတဲ့စကားသုံးရအမှန်တော့သူနဲ့မတိတ်မရဲအရွယ်နုနဲ့ရွှတ်ရွှတ်ပြုံမြင့်တဲ့ထေရီမသူကစဉ်းစားကြငါအကယ်၍ငါတို့ကမပေးလိုက်ဘူးဆိုရင်သူတွေတဲ့ဒေါသဖြစ်ပြီးတော့ပြစ်မှားတော့မယ် ပြင်မရင် အပယ်လေးပါးစသည်ကြာရောက်သွားတော့မယ်အကယ်၍တို့ကပေးလိုက်ပြန်မရင်လည်းပဲကိုယ့်တဲ့တသက်ကဂုံဝါကြီးမတဲ့ပုံကိုယ်တွေကိုရှေ့ခိုင်းမိတဲ့တွေ့တာကြောင့်ဖြစ်ရဖြစ်ရဘဝတိုင်းမှာအမျိုးယုံညံ့တဲ့အောက်တန်းစားဖြစ်ရဘာပဲဖြစ်ဖြစ်အပယ်လေးပါးဖြစ်ရင်တော့ဖြင့်တရားမရနိုင်တော့ပါဘူးဒါဟာဘုန်းကြီးတို့ယောဂီသူတော်ရှင်တိုင်းသိပြီးသားပါ တရိษံပြိတ္တမိษံများနဲ့ကောက်ကျစ်စင်လဲပင်စနံယဟံရောင်ဆောင်တိတ်ကြီးပြောင်းလို့ဘေကုဏီပေါက်ဖြစ်စီပြန်သံဃာတိသေအာဘရှုံလို့ပန်းတော်ဥပတော်ငယ်လာပြန်ခုနှစ်နှစ်ွယ်ပြားများခြင်းနဲ့၄နှစ်15အရဟံတရားမတန်16ထဲမှာကိုလဲပါမပါစီစေရန်အေးတရားအထုတ်လို့မရစက်ကောင်းတဲ့ပုဂ္ဂိုလ်16ဦးရှိတယ် မိလိန္ဒပညာပါဠိတော်တရားများကပြတရားမရတဲ့ပုဂ္ဂိုလ်ဘဏ္ဍဥတရိษံရဲ့ပြိဋ္ဌာရဲ့မိဋ္ဌာဒိဋ္ဌိဖြစ်တဲ့ပုဂ္ဂိုလ်ရဲ့တရိษံပြိဋ္ဌာမိဋ္ဌာများကောင်းကြည့်စင်းလဲတဲ့ပုဂ္ဂိုလ်ရဲ့အမေသအဖေသယာနာသဘုရားကိုတွေ့တဲ့တရားမျိုးသံဃာသိခွဲတဲ့ပုဂ္ဂိုလ်ကိုရောက်ရှိသွားပြီ အေးဒါကြောင့်တရိษံပြိတ္တာမိစ္ဆာများနဲ့ကောက်ကျစ်စင်လက်ပင်စာနာယဟန်ရောက်ဆောင်နမ30ကတိခမတင်တိမ်မဝင်မဲနဲ့ကိုယ်သင်္ကန်းကိုပတ်ခဲ့တယ်တနည်းဘုန်းကြီးကဝုတ်တော့ဝုတ်ပေးလိုက်လို့အမိတ်မရပဲနဲ့ကိုယ့်ဘာကိုသင်္ကန်းကောက်ဖို့လာခဲ့တဲ့ပုဂ္ဂိုလ်များဟာလည်းပဲသိအောင်တရားအထုတ်ဘယ်တော့မှမရပါဘူးတဲ့ယဟန်ရောက်ဆောင်နောက်နမ7ကတိတ်ချီပြောင်းလို့ဗုဒ္ဓဘာသာကချင်းကျက်တယ် ဘာမလုပ်ရဘူးညာမလုပ်ရဘူးဆိုပြီးတော့တခြားဒိဋ္ဌိယူဝါဒပြောင်းသွားတဲ့ပုဂ္ဂိုလ်လည်းပဲဘယ်လိုမှတရားမရသကောင်းပါဘူးဘေကုဏီပေါင်းဖြစ်စီဗျာနာမစနဲ့ဘေကုဏီပေါင်းဆိုတာတော့ရှင်းတော့ကဘေကုဏီသာသနာထွန်းကားတဲ့နှစ်900အခုခေတ်တော့သာသနာနွယ်ဝင်သီလရှင်များနဲ့တရားဓမ္မကျင့်သုံးတဲ့ယောဂီတွေကိုကာယင်တရေစသည်ပြည့်စည်အောင်ဖြည့်စည်တဲ့ပုဂ္ဂိုလ်များလည်းတရားအထုတ်လို့မရစကောင်းပါဘူး နောက်နာမ33ကသံဃာဓိတိအာဘရှုပ်လို့ဒါကတော့ယဟန်တော်များဘက်ကသံဃာဓိတိ33မှာရှိပါတယ်အဲ့ဒီဟာတခုခုအာဘတန်လန်ရှိနေမယ်ဆိုရင်သူလည်းပဲတရားအထုတ်လို့မရစကောင်းပါဘူးဒါကြောင့်ယဟန်သံဃာတော်များတရားအထုတ်မယ်ရှင်ပရိဟောမန္နစောက်တည်ပြီးတော့တန်ရှင်းအောင်ပြုလုပ်ပြီးမှအထုတ်တော်မူရတဏီအာဇရိယဆရာများဆင်ဆက်ပြောတာကြားဘူးတာကတော့ တရားကတော့အရင်အထုတ်ဖို့အခွင့်သာနေပြီပရိဝမဏစောင့်တည်ဖို့အခွင့်မသာသေးရင်ငါတော့တရားအထုတ်ပြီးရင်ပရိဝမဏမုဋ္ဌကိုစောင့်တည်မယ်ငါအဘတိတန်ရှင်းအောင်လုပ်မယ်ဆိုတဲ့စိတ်နဲ့အထုတ်ရင်လည်းတရားရစကောင်းတယ်လို့ဆရာများထံကကြားသိပူခဲ့ရပါတယ်နောက်နံပါတ်14ကတော့ပန်းတုံဖြစ်တဲ့ပုဂ္ဂိုလ်တွေဟာတရားမရစကောင်းပါဘူး အဲဒီမှာလဲပန်းတို့ကအာဟုအော့ပဲ့နှပုံးဆွဲငါးချက်ပန်းတို့ပြားဆိုပြီးတော့လာပါသေးတယ်ဒါပါတော့ပန်းတို့လိုပဲနားလဲထားဥပတော်ပြီတဲ့ဥပတော်ပြေဇနကဖြစ်တဲ့ပုဂ္ဂိုလ်မိမယောက်ျားအင်္ဂါငခုလုံးပါတဲ့ပုဂ္ဂိုလ်တွေလည်းပဲအကုသိုလ်ကအပြစ်ကတားချီထားလို့တရားမရတိုက်ပါဘူးနာမ16ကြတော့ငယ်လာဗျာတဲ့အလွန်အသက်အရွယ်ငယ်တဲ့ပုဂ္ဂိုလ်များလည်းတရားမရနိုင်ပါဘူး အဲ့တော့ကျမ်းစာဒေသနာထောက်ထားကြည့်ရင်ဘလောက်ကြည့်အောင်ငယ်တဲ့ပုဂ္ဂိုလ်လဲလို့ကြည့်ရင်ဘုန်းကြီးတို့၄နှစ်15ရက်နဲ့ရဟန္တာဖြစ်ခဲ့တဲ့ပုဂ္ဂိုလ်ရှိပါတယ်။၅နှစ်သားလေးတွေရဟန္တာဖြစ်တာ9နှစ်သား9နှစ်သမီးလေးတွေရဟန္တာဖြစ်တာရှိ။ဒါကြောင့်ဗျာမြကြီးကွယ်9နှစ်နဲ့၄နှစ်15အရာ၄နှစ်နဲ့15ရက်အောက်ငယ်ရွယ်လွန်းရင်လည်းပဲတရားမရတိုက်ပါဘူး။အခုဘုန်းကြီးတို့ပြိဿတဲ့အဲ့ဒါလောက်ငယ်တဲ့ပုဂ္ဂိုလ်များပါသေးတယ်။ပါပါဘူး ပါရင်လည်းပြောချိုလင်းလေးတွေဝယ်ပေးမယ်အဲဒါမိမိတို့ကတရားရတတ်တဲ့ပုံကိုယ်တွေထဲမှာလို့ဒါလေးကိုသိထားပေါ့။ကိုင်းရှိရှိခုပြောတဲ့စကားယဟနာထေရီမတွေကိုသမီးပြုဖြစ်ခဲ့တဲ့ခောဇုဒ္ဒရာအလောင်းကယရနာပချုပ်ပေးလိုက်သမ်းပါလို့တောင်းမပေးပြရင်စော်ကားလို့ခုနကပြောတဲ့အပယ်လေးပါကြာရောက်သွားပါကလုံးဝတရားမရထိုက်တော့ပါဘူး။

တဏှာဖြင့်ပြောရရင်ပြည့်စုံရှိသူယာတုရှိသူခြံရရှိသူများပို့၍တတိထားကြရှိလိုပါတယ်ကိုယ်ကပြည့်စုံရှိခြံရရှိတော့လောကကိုယ့်ကိုယ်ပဲပြုစုယူရစေခြင်းညအဲ့တော့ယဟန်သံဃာတော်သီလရှင်နောက်ဆုံးအတုစေယောဂီပဲဖြစ်စေအဲ့ဒီလိုကိုယ့်တဲ့ရှင်ပန်းသီလမှာစားပြီးတော့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေကိုရှင်မိမယ်ခိုင်းမိမယ်ဆိုရင်တော့ဘဝဟာတိတ်ကြောက်เสียရကောင်းပါလေဘဝဟာကြောက်เสียရမကောင်းဘူးလားကောင်းပါဗျာ အေးအဲ့ဒါလေးသတိထားကြဖို့တချို့ကကိုယ်ကြောင်းတကားကြောင်းအမရှင်တကားရှင်မယဟန်တကားယဟန်မသီလရှင်တကားတကားမဆိုးတကားဆုံးမဥပုသ္ဆောင်လာရင်လမ်းပြီးတော့အာဆွဲခြင်းကလေးယူမပါအိတ်ကလေးမမခြေနှက်ထားသည်ရှိတယ်လုံးဝမလုံမိပါစေနဲ့ဘုန်းကြီးတို့တရားတော်မှာများသတိထားရပါလူဟာလူပါလူဟာပါလေသီလရှင်ဟာယဟန်ပါလေဟာ ဒါသာမလေးပါဗျာအဲ့ဒါသတိထားကြတော့ဒီကိကနည်းနည်းအသာကြီးကလေးနဲ့နေခြင်းရတယ်အပြုတ်လို့တွေးရင်လည်းကိုကလုံးဝမပါရနဲ့နောက်လည်းဆက်မပြုတ်လို့ပါစေနဲ့တချို့ကကိုကမကိုက်မိမဲ့ဒီလိုကပြုတ်လို့ရင်တန်ရကျင်တဲ့နေအောင်မဲ့တို့ဘုန်းကြီးကတော်တယ်တို့ဥစဉ်ကတို့ကိုရင်ကတို့သီလရှင်ကတို့ယောဂီကတော်တယ်ဆိုပြီးတော့ကျင်တတ်တယ်လုံးဝမကျင်လန့်လိုက်ကိုချမ်းသာတွေကိုဒုဖြုတ်ပြီးတော့ကိုဘုရားရှင်ရဲ့ကိုနဲ့နဲ့ကြည်တူးရရောက်ပါတယ် ။ကိုင်းရှိသေးဗျာ။ဓမ္မဂုတ္တရဲ့အတိတ်သမိုင်းရောက်ပေါ့။အခုပိဿုပံကာလမှာသူဒီပန်းဝယ်တော်ဖြစ်။ဓမ္မဝတိမိဖုရားကြီးအတွက်တနေ့ရှစ်ချက်ဖို့ရှစ်ချက်ဖို့ပေးတဲ့အခါမှာလေးချက်ဖို့လေးချက်ဖို့ကောင်းမုံဖြာပြီးတော့မှပန်းနေခိုးခဲ့ပန်းပိုးတွေခိုးခဲ့။တနေ့သူဝယ်နေကြလက်ကားပန်းလေသူမနာအိမ်မှာဘုရားမုရှိတန်ကဆုံးကဖို့ဆိုပြီးတော့ဝေယဝိတ္တချက်ကြပြုတ်ကြဖုတ်ကြကင်းကြထုကြထောင်းကြလေးကြဖြတ်ကြ။ အဲဒီမှာမေခုတ္တပန်းဝယ်ဖို့သွားတော့ဟိုကပြောလိုက်တယ်မေခုတ္တခဏိတို့ဘုရားမုတ်ကြီးတန်ကစွန့်ကပ်မှမို့ပန်းမယောင်းအားလေးကိုတခြားဆိုင်မှာသွားဝယ်ပါအာကိတ္တမရှိပါဘူးကျွန်မဖောက်တယ်မပြတ်ချင်ဘူးစောင့်ဝယ်မှာပါအဲလိုနဲ့ဝေယဝိစ္စပြစ်လို့ရင်းကပန်းဝယ်စောင့်ပြီးတော့အဲတရားနာဘုရားကလည်းသုံးဖို့မေးပြီးတဲ့ကာနုမောဒနာတရားဟောတဲ့အခါအနုပုပ္ပိကထာလှေကားจิตတပွဲအစင်အစင်အစစ်ကျင့်ဝယ်ရတရားတွေ ဒါနကထာသီလကထာသကကထာကာမနာအာဒီနဝကထာဩကာရပင်္ဂလိတကထာနိခမေအာနိတန္တကထာသတ္တုသစ္စကထာပရမဒါနတရားလူတိုင်းပြုနိုင်ရင်လည်းအခြေခံအုတ်မြစ် foundation ကိုဟောပါဒုတိယအဲ့ဒီဒါနကြောင့်ပစ္စည်းဥစ္စာပေါ်လာမယ်ပေါ်တဲ့အခါမှာနာယောဂါတွေရှိနေမဲ့ပါဆိုရင်ပြကိုရှိတဲ့ပစ္စည်းကိုမသုံးဆောင်နိုင်လို့ ရှိရမရောက်အသုံးမဝင်ဖြစ်တတ်တယ်ဒါကြောင့်ဒါနကြောင့်ရလာတဲ့ဥစ္စာပစ္စည်းကိုကိုယ်တိုင်ကိုယ်ကျခံစားခွင့်ရှိအောင်ဆိုပြီးတော့သီလကထာဆိုတဲ့ကျမ်းမာရေးကိုဟောပါတယ်သီလစောင့်ရင်ကျမ်းမာမယ်ပေါ့ဟုတ်ပလားမှန်ပါဗျာအေးအဲ့ဒီသီလဆိုင်ရာတွေဟောတဲ့အခါသီလအပြစ်နဲ့အကျိုးပေါ့တနည်းသီလပျက်စီးခြင်းအကျိုးနဲ့သီလပြည့်စုံခြင်းအကျိုးဒါကတော့ပျက်စီးခြင်းပြောရင်လည်းပြည့်စုံခြင်းပြောင်းပြန်သိပါတယ် ပြည့်စုံခြင်းပြောရင်လည်းပြည့်စည်ခြင်းကိုပြောင်းပြန်မသိနိုင်ဘူးလားသိနိုင်ပါဘူးဗျာဒီရာကြောင့်ပြည့်ခြင်းသီလကြောင်းရင်တာကိုမတ်ကြစေငါခရိသာပဲဥစ္စာစိတ်စိတ်စိတ်ရင်ခပင်ဆုပ်ယုတ်ခြင်းနဲ့တတိမကောင်းကြိုင်နံလောင်းဤလူပေါင်းအလဲမျက်နှာငယ်လျက်တသွဲထိတ်ကြောက်လွန်စိတ်နောက်၍ပွေနောက်ပြီလည်းရင်တရားခြင်းသည် ရွေမှန်စွာသိပြီကလည်းလေးပြပဲလံရွယ်သည်ဩငါသွယ်သီလပြကြောင်းပေတကားသီလပြည့်ခြင်းရဲ့အကျိုး၅ပါးသီလပြည့်ခြင်းရဲ့အကျိုးဘယ်နှပါးလဲနံပါတ်1တဲ့ စီးပွားဥစ္စာဆုတ်ယုတ်ပျက်စီးတတ်တယ်ဟုတ်တာမို့သူတစ်ပါးအသက်သားကိုယ်ဥစ္စာခိုးဖွဲ့လိန်ညာလှဲ့ပြားဆိုတော့တရိတံဘာကဇနေတိလို့ဗုဒ္ဓဘာသာနဲ့တခွဲဆိုရပြုကြခဲ့တဲ့ပြိဘာသာထုံတန်းစင်လာအတိုင်းဘယ်သူမပြုကိုပြုတဲ့ကံဒီကုသပြခံရတာပဲဟုတ်ပလား ဒီတော့ပဲစီးပွားဖြစ်တော့မှာတော့စီတဲ့ရေဆယ်ဆက်ကလေးအိပ်ပေါက်နဲ့ဖားကောက်ချင်းရမ်းနဲ့ရေကူးသေးသလိုစီးပွားအဖတ်မတင်ဖြစ်တတ်ပါတယ်အဲ့တော့ဘုန်းကြီးတို့တရားဓမ္မများကဥပုပ်နဲ့သီလစောင့်ရင်တို့တော့ရောင်းရတာလေးတွေငွေငွေလေးတွေနဲသွားပြီလို့တဘဝတာတွက်ကောင်းတွက်လိုက်တယ်ဘဝသံ္ဍရာချီပြီးတော့သီလဆောင်ရင်းဖြင့်ရှိပွားဖြစ်နိုင်တယ်ဆိုတာလေးကိုအမြင်ရှင်းဖို့လိုပါတယ်။ဒါကြောင့်လဲဆိုရင် လောကီစကားတွေပြောပါများတော့တချို့ကအခွန်ကြီးလို့ထင်နေကြအမှန်တော့ဒီလိုမဟုတ်ပါဘူးပြိဿအေးခလေးဗုဒ္ဓဘာသာဟာဘာတွေလဲလို့ပြောရရင်ချက်တူရေဗုဒ္ဓဘာသာပုတ်သိညောဗုဒ္ဓဘာသာရေဘောကြီးဗုဒ္ဓဘာသာရေကဲကျင်းဗုဒ္ဓဘာသာကာရာအိုကေဗုဒ္ဓဘာသာဒါတွေပဲမြတ်ချက်တူရေဆိုတာကတရိစ္ဆာန်ပြဇာန်သင်ထားရင်တတ်ပါတယ် မတတ်ဘူးလားတတ်ပါဗျာအေးယနေ့ခေတ်ဒုက္ခရဘာသာတွေလည်းသက္ကသင်္ထလို့တတ်တယ်ချက်တွေအရှင်းလောက်ပဲဖြစ်တတ်ကြတယ်အားလုံးဖြစ်တယ်လို့မဆိုလိုပါဘူးဟုတ်ပါလားအေးဗုဒ္ဓဘာသာလို့လားမိဟုကလာတင်းတက်လာမှုအရာပြောနေကြတာတကယ်တမ်းကျတော့ချက်တူကြီးစကားသင်ထားတဲ့ဗုဒ္ဓဘာသာလောက်ရှိတတ်တယ်အကျိုးကျတော့သူများပြောဟုတ်ပါဟုတ်ပါဟိုလူပြောဟုတ်ပါဟုတ်ပါခေါင်းငိမ့်တာကပုတ်သင်မျိုးဗုဒ္ဓဘာသာပါဗုဒ္ဓဘာသာပုတ်သင်မျိုးဗုဒ္ဓဘာသာ ဒါတွေအကျေရပြမြအခြေရင်ပြောရရင်အများကြီးပဲတို့ဗုဒ္ဓဘာသာမှာမရှိတဲ့အခြားသောဘာသာအယူဝါဒတွေသိလွှမ်းမိုးနေပါတယ်ပြိဿတထောင်တိုင်းကာလဆိုတာအပိတတ်တဲ့လူမကြီးအစတတ္တိ1250တော့တရားရှုမှတ်နေတဲ့ယဟန်ယောဂီပြိဿကိုမြင်ရပြီးတော့မှသူစိတ်တွေဟာတရားဤဆွတ်တတ်ကြောင့်ငြိမ်းချမ်းပါရကဖြင့်ဗုဒ္ဓဘာသာဝင် ဖြစ်လာတာပါ။ တစောင်းတိုင်းလာပြီညဗုဒ္ဓဘာသာနေ့လို့ခေါ်ရင်လည်းမမှားပါဘူး။ဘာကြောင့်လဲရာဇဗရာဏလောကကောင်းကောင်းဆိုဆိုမင်းတွေကပြတ်ထားတယ်။အဲ့တော့အခုဇန္တနာမင်းကဘာဘာမဲ့နေအပြင်နေပြီးတော့1250တရားရှုမှတ်တဲ့ယောဂီပရိသတ်ကိုမြင်ပြီးတော့ယဟန်ပရိသတ်ကိုမြင်ပြီးတော့သူသည်ဗုဒ္ဓဘာသာဝင်ဖြစ်တယ်။သူကဗုဒ္ဓဘာသာဝင်ဖြစ်လာတော့ရာဇဂျုံရဲ့မြို့တွင်းကလူဦးရေ6ကလေးရှိပါတယ် မြို့လက်တဲ့ခရိုင်နယ်ပယ်စသည်ကလူဦးရေ9ကလေးရှိပါတယ်ပေါင်းလိုက်တော့အဲဒီ78ကလေးအများစုဟာဗုဒ္ဓဘာသာဝင်တွေဖြစ်လာကြတယ်ဘလောက်ဂုဏ်ယူစရာကောင်းတယ်အဲဒီနေ့မှာတကောင်မလိုက်နေ့မှာဆရာကြီးဝကရှင်မမှုအရာဇာရဏမိဘုရားတန်သွားလာမှလည်းအတိငိမ်ဆုံးအနုညံ့ဆုံးအရင်ကြီးဆုံးအနေအထားပတ်ဝန်းကျင်မြင်ကွယ်နေအဖြစ်သွားတာပါဟိုကြတော့လေဗုဒ္ဓဘာသာဖြစ်ဒီဗုဒ္ဓဘာသာဖြစ်တော့လေကျန်တဲ့၁၈ကလေးဟာ အေးဘုရားဘာသာတွေဖြစ်ကုန်တာဂတိချီပြီးတော့ဘုရားဘာသာဖြစ်တဲ့နေ့ပဲအဲ့ဒါအခုကတို့လူတွေတော်ရောမြို့ပါတိခိုးလာကြီးမနှောလာဆိုပြီးတော့ကြီးမနှောခင်မှာเจ้าကဆိုင်ဘုတ်ကိုရက်ဆိုင်ပို့တယ်ရက်ဆိုင်ကဆိုင်ဘုတ်ကိုเจ้าဘုတ်ကိုဘလောက်ပြီးတော့ဘာသာရေးဘက်ကအမြင်ရိုင်းနေတယ်ပြိတ္တာပြီးတော့တရားမရှိတဲ့အချို့ဓမ္မယုံလွင်မြင်ကဘုရားရှင်တို့ကြောက်ချင်းတို့တွေကိုလူတွေချင်းနဲ့နေတက်တဲ့ခွေးကြက်မှာသွားထားတယ်ဘယ်လိုဆိုရလဲ ပြီးတော့ကျောင်းသားအုံင်းအပြောဒီကစားအဲ့ဒီနေ့ခိုးရင်မရင်မကြည့်ဇယုံရောင်ယခုနေ့တသောင်းနဲ့ကားပြင်ရဘုန်းကြီးတို့ဖြာပုံမှာပါဒါကြီးတော့တရက်နေ့တရားဟောပြီးလို့ဘုန်းကြီးတို့မော်တော်ကားနဲ့ထွက်လာတာလမ်းတကားပေါ်မှာတကားတဲ့သာသူသာမြတ်သစ်တုံးနေရှိနေလို့ဘုန်းကြီးတို့ကိုယ်တိုင်ဆွဲရွှေပြီးမှကားမောင်းခဲ့ရပါခရမ်းလည်းဘုန်းကြီးတို့ဟောဘူးမန္တလေးလေပြည်တော်ကြီးနဲ့တသောင်းတိုင်းလာပြည်ရဟောဘူးပါများသောအားဖြင့်ဘုန်းကြီးတို့ကတနေ့မှာ ခုနလရှင်းလလောက်နေပေါင်းစုလက်နေရတော့အတွေ့အကြုံတော်တော်ရှိပါအဲ့ဒီမှာကြည့်ဒီတစောင်းနဲ့လပညာမှာကဒီအတိုင်းပဲတချို့တချို့အိမ်လာတွေတော့ထားပြီးတော့လမ်းပေါ်ထားလို့ခွန်ကြီးတို့ကမနေမကဲဘေးကကိုယ်ရှောင်ပြီးတော့ကံမောင်းရရတာရှိပါကြိုက်ကြည့်တာတကယ်ဘုရားဘာသာအနေအပြင်ကြည့်ရင်တောင်းတဲ့လပညာဟာအနုကြံဆုံးအရေးကြီးဆုံးအပြော့ပြောင်းဆုံးတိတ်ခါရှိဆုံးမဟုတ်လားစစ်စစ်ကလေးကလေးရှိပြီးတော့ဘုရားဘာသာဝင်ဖြစ်တဲ့နေ့ကိုတို့လူတွေကအဲ့ဒီနေ့က ပြောရရင်တော့အစုပ်ပြတ်ဆုံးအယုံမှဆုံးအချက်အနေနဲ့ဆိုပြီးတော့ကြင့်နေကြတာတခြားရဲ့အယူဝါဒတွေကဗုဒ္ဓဘာသာပေါ်လက်ဝတ်ချီအုပ်ပြီးတော့လွှမ်းမိုးသွားတာပါ။ကဲမှားလားမှန်လား။မြန်မာနိုင်ငံအနှံ့လို့ပဲဒုပရိသ။အဲ့ဒီအယူဝါဒဆိုကြီးတယ်ဘယ်ကနေပေါ်လာတယ်မသိဘူး။အဲ့ဒီနေ့မှခိုးတဲ့ယူတဲ့အတွက်အပြစ်မရှိလေရောက်ရောက်ဘုန်းကြီးတို့ရဲ့ဗုဒ္ဓဘာသာကအေးရဲရတာနဲ့မကောင်းမှုလုပ်ရင်လည်းအပြစ်ရှိတာပဲရဲရတာကဘာမှမတတ်နိုင် ပြန်တရားနေ့ကိုကုသိုလ်လုပ်ရင်လည်းကုသိုလ်မယွန့်။ဒါတို့အခုဒီမှာမာဇီသာသနာရိပ်သာကြီးဟာ48နှစ်ကြာအမြင်မပြယောဂီတွေဝေထွက်အလုပ်နေရတာပြတနာလည်းပါတာပဲရေးရတာရောပါဘူးလားပါပါအာယုဇွတ်နေဇွတ်အလူတွေမလူရဘူးလားမလူရပါဘူးဘာဖြစ်လဲကန့်ကြည့်တမ်းပါအဲ့တော့ပြောရရင်လည်းပဲအတော်ပွားကြတာဒီကိကနောကတာမာရင်စိတ်ဝါစိတ် ဘောတုခါဆရာဘေးရတာအဲ့ဒီ၆မျိုးပေါ်လာတာဗုဒ္ဓဘာသာတွေအကုန်လုံးကမောက်ကမဂျွန်းတုံမောက်ကုန်တွေဖြစ်ဖြစ်ကုန်အခုဒီဒုဗေရားတွေကဘာဖြစ်တော့ရေရရာခြေခံအဆက်လောက်ပဲရှိတော့ဘေးရရာကဗန္ဒီသာဗန္ဒီသမီးဖြစ်လို့ဘယ်အမိရှိတော်မူသောဖရာကိုဘယ်အရမျက်နာကတွားပြီးတော့မိလက်စီလှူလိုက်ပါဆိုပြီးတော့ဖရာနဲ့ရိုက်စားလို့အဲတော့မတ်ရွှေမြန်မာတွေက အဲဗမာလိုပြောရမလားမြန်မာလိုပြောရမလားမြန်မာလိုပြောရမှာဩဗမာလိုပြောရင်ဖမ်းမှာလားမပြောပါဘူးဗျာတော်ကြပေကံငေါ့လက်ထက်ရောက်သွားရင်ကရိုးစိတ်ကမော့အိတ်ခွန်းလိုက်မှကြောက်ရပါလေမပြောပါဘူးမြန်မာပါဗျာမြန်မာပါဗျအဲတို့မြန်မာတွေကကိုယ့်ရဲ့ဥဒ္ဓဘာသာဇင်းရဲ့အရင်ကိုမသိလေတော့ပါဟိုလူပြောဟုတ်ပါဟုတ်ပါဒီလူပြောဟုတ်ပါဟုတ်ပါအခုနားထောင်တိုင်းပြောပြမယ် အဲ့တော့ဘေးရင်ဆရာကနေခုနကလိုဟောလိုက်တာဘာနိဘာတဘာကိယလို့ဂျိုစားတယောက်ကဘာဖြစ်လို့ဘာဖြစ်လို့အဲ့တော့ဘယ်မြရှိတော့ဖေရဘယ်ရက်ကသွားပြီးတော့နေ့လက်ကြောင်တောင်12နာရီကြီးခေါင်ခေါင်မှမိသက်စစ်လှူလိုက်ပါလို့ရိုက်စားလိုက်အဲ့တော့မရွှေမြန်မာတွေကသူပြောပြောတဲ့အမြရှိတော့ဖေရသူတို့ပြောတဲ့အရမျက်နာကဆိုင်ကလွန်လေမုန်တိုင်းတိုင်းခွန်းလေမုန်တိုင်းဟာရီကိုင်းလေမုန်တိုင်းတိုက်နေပြီစီပြိတ္တာဖယောင်းနဲ့မိကုန်အောင်ရှုပ်ပြတာဘုရားဘာအကျိုးရှိ အာမကျုပ်မရှိပါဘူးပူရာရဲ့ဟုတ်ပါလားပြောသောနာနာရဲ့ချက်ခိုးဆွဲတာရဲ့ရင်းမြင်တော့မှဖျောင်းဆက်တီပေချံရစ်ခဲ့တာရဲ့ဒါပဲအဲသူပုဂ္ဂိုလ်အတွက်တော့ဂျိုးရင်နာမည်အန္တရာယ်ကြီးကင်းလေသလားမကင်းလေသလားမသိဘူးဘုရားကိုခုနကပြောသလိုစနစ်တကျမဟုတ်ပါပဲနဲ့နေကြီးကြောင်းတော်ပူလောင်တဲ့အခါမျိုးကြီးမှာသွားပြီးတော့မိကုံအောင်ထွန်းတော့အာဘုရားတက်တီပေချံလို့ဘဝစတလက်ပရိုစီမဖြစ်ရင်ကံကောင်းပဲ ဖြစ်နိုင်ပါတယ်ဗျာဒီနေ့လူတွေသိပြီးတော့အရန်လုပ်နေကြဟုတ်ပါလားအဲ့တော့ဘေးရင်ကိုအပြစ်မတင်ပါဘူးထိုက်သလောက်လဲယုံကြည်ပေါ့ဒါပေမဲ့သိယုံကြည်လုံးအားဖြင့်တစ်ပတ်ဆွတ်ရောက်သွားပြီလေသူလူလာကရောက်ကုသိုလ်ရမယ်လေလားရပါဘူးကျိုးပညာမေဒုံမောက်သူအကြံကိစ္စအောင်မြင်ရင်လို့ဟာအကြံစီအောင်မြင်လို့စာမှုကအောင်မြင်လို့ promotion ပေါ့လေဒါတက်ချင်းလို့ဘာညာဒီမှာပဲကိစ္စဆုံးနေပြီနိဗ္ဗာန်ပါတော့ဒါတို့လူတွေကလုံနေကြတယ်ခဏအများစုအများကြီးတွေ့ရတယ် မပြောဖို့ပြောအဝေးကြီးအောက်ခြေသိမ့်ဘာသာအုံမြခိုင်မြဲမှုကသိအရေးကြီးပါတယ်ရေးမရှိဘူးလားရေးပါပါအေးရှင်မရကလည်းဝိပဿနာဘဝဌာနကြီးကိုဒီစကားပြောရသလားဆိုတော့ကိုယ့်ပေါင်ကိုယ်လန်ထောင်းရလဲရောက်မှစိုးရပါတယ်မှန်ပါဗျာဈိတ်တာဒီတရားအချိန်ကြီးဝင်ပြီးတော့မှဂိုင်းကနာလို့လှုပ်တာတွေကိုနရွဲ့ဆွဲပြရမယ်ဆိုရင်ဟုတ်ကလား အေးအဲ့ဒါတွေကအတော်ကိုများနေတယ်အဲ့တော့လူလူပါဆိုသူတို့ပြောတဲ့အချိန်သူတို့ရမျက်နှာသူတို့ပြောတဲ့ဖယားဘယောင်းနဲ့ပုံလို့ထားခဲ့ပြီးရောညကြမှာအလင်းရောက်နေတဲ့ပုံကိုယ်တွေကထွန်းရင်ဒါသဘာဝသိချပါတယ်ကြားပါတယ်ဗျာအေးနောက်တစ်ခုရေလူတဲ့အခါမှာလည်းပဲဘူးနဲ့ကွမ်းနဲ့ပလင်းနဲ့ဇလုံးနဲ့ပကံနဲ့လူရင်သဘာဝမကြဘူးလားကြပါဘူးအခုတော့ဘာလိုက်ပြီးဘာကင်လာတဲ့လက်တွေမသိဘူး အဲ့ဒါလေးနဲ့ဂျိုသက်မရှိသေးလို့ဂျိုသက်မရှိသေးလို့အဓိပတိဘုရားရဲ့ကောင်းမကိုခြေကျော်လက်ကျော်လုပ်နေကြတာဟာစဉ်းစားဘာသာရေးသိရစ်ပြက်ပါလေဘာသာရေးရုပ်မပြက်ဘူးလားပြက်ပါဗျာဒီသိရုပ်ပြက်တာလူလူချင်းတောင်မှကိုယ့်ရဲ့အသက်ကြီးတဲ့ပုဂ္ဂိုလ်အဲ့လိုလုပ်လို့တော်မလားတော်ပါဗျာပြီးတော့နေကရောက်ချင်လို့လုပ်တာလားလို့မဟုတ်ဘူးဂျူးပြင်းနန်းကြီးတဲ့ သူကိစ္စဂျိုရင်နာမည်မှာဆုံးနေတဲ့နိဗ္ဗာန်ဝေလာဝေလို့လုံးဝကုသိုလ်မရဘူးလို့ရေးရေးကြီးလက်မှတ်ထောင်ပြီးတော့ပြောတယ်ပြိတ္တာမှန်ပါပါဗျာအေးဘုန်းကြီးရှင်ဘုရားမှန်လို့ကောင်းကျင်နေရတာပြီးရင်တော့ဘုရားရေအကုန်လုံးရေလာအောင်မှာတရားကြီးဆောင်းတာဖြစ်နေပြီအဲဒါလောင်းလိုက်တာဂျိုသက်မရှိသေးလို့ဂျိုသက်မရှိသေးလို့နဲ့အောက်ကဘုရားနှုတ်ခမ်းပြပြီးတော့မှဒီကြီးတွေစောကုန်ပြီရန်ကုန်မြို့ကဒါတို့ပါဗျာအေးအဲ့ဒါကြောင့်ရန်ကုန်ကိုဒီတရားထည့်ဟောတာ ဒီယုံရင်လို့ဒီချုံဖွင့်တာဒီလိုလူဒိဋ္ဌာမရှိလို့တရားအားထုတ်တဲ့လူတွေလောက်တာသိဆိုတယ်တော့ရိုးရိုးပဲပန်းပြစ်လို့နိဗ္ဗာန်ကိုရည်မှပြီးနေပြီခြေရမှန်မြတ်ဆင်ခြေရတဲ့ဝင်တယ်လို့နိဗ္ဗာန်ပတ္ထေတဝဒိဋ္ဌာဒါနာနာမနိဗ္ဗာန်အပတ္တဝပရိယောသနာနာဟောတိနိဗ္ဗာန်ပတ္တိတောနိဗ္ဗာန်ကိုဤမတောင်းနာ၍ဒိဏဒါနနာမလူအံသောအလူဒါနမိသည် ဒါဝါကျင်ညာလောင်းနိဗ္ဗာန်နိဗ္ဗာန်သို့အပတ္တဝမရောက်သေးမရသေးဒါဝါတို့နိဗ္ဗာန်မရောက်သေးသမျှကာလအတွင်းမှာပရိယောပါဏနာမှာအလူအကျိုးကုန်ကန်းခြင်းမည်သည်နဟောတိမဖြစ်ပါဘူးအနိဗ္ဗာန်ကနိဗ္ဗာန်ကိုသာရင်မှပြီးတော့လှူဒန်းလိုက်ကျန်တဲ့လောကီအကျိုးတွေအားလုံးပါဝင်ပြီးသားဒါကိုဘုန်းကြီးတို့ပြိဿအမြင်ရှင်းရဖို့လိုပါလေ အခုကလူသားတွေဟာဆယ်ရစ်တည်းကိုရစ်တည်းဟာကုသိုလ်ရတာတော်တော်ကိုနည်းမယ်ပစ္စည်းကုန်တာပဲအဖတ်တယ်ဟုတ်ပါလားဒီအဲ့ဒါတင်လိုက်ကြတဲ့ဘုရားတွေပြောလိုက်ကြတဲ့ဘုရားတွေဖူးလိုက်ကြတဲ့ဘုရားတွေကလည်းတွေ့ကြည်တာဘုရားရဲ့အမိတော်နာမဆယ်စုလောက်စာရွက်တဲ့ရေးကြည်တာကိုးတောင်ပြည့်ဘုရားကိုးတောင်ကကြော်ရင်ဒီဘုရားဇက်ဖြတ်ပြည့်ရ ပြီးကသုံးဖို့မှာဘုရားကိုးလောက်မှတင်ရမယ်လို့ပါသလားသိမပါတဲ့စာလုံးပေလုံးအယူဝါဒလုံးတွေဖြစ်ကုန်ပြီပေါ်တော်မူဘုရားမယုံရင်တိုက်ရိုက်ပြောလိုက်မယ်မန္တလေးကကြောက်ဆဲအတွင်းမှာပေါ်တော်မူဘုရားဆိုတာရှိအဲ့ဒီသွားတဲ့လူတိုင်းတပြေပန်းမယူအောင်ဘာဖြစ်လို့တော့ဆိုတော့ဥဒ္ဒဆောင်နတ်ကမကြိုက်ဘူးနတ်နဲ့ဘုရားဘယ်သူကသာဟဲ့ဟိုမှာနတ်ကသာလို့ဘုရားလေးတပြေပန်းမရချဘူးမှန်တယ်ဗျာ အဲ့ဒီကထွန်လောကန့်လန့်နေဖြစ်ဖြစ်လာတယ်ဒုပရိသအဲအဲ့ဒီကတဆင့်လာလိုက်မိတိလာနဲ့ပြောဝနဲ့ကြားမှာရင်းတော်ရွာမဆိုတာရှိဟောဒီဘက်ကရွှေတကုံစေတီတဲပါတယ်အဲ့ဒီနဲ့ပုဂ္ဂရဲ့ကြိုက်ကြီးဥတဲပါတယ်အော်ဘုန်းကြီးတို့ကတော့ဘုရားတဲတာပဲလို့အောင်းမိတယ်နောက်သူတို့ရဲ့မဂ္ဂလေးစာဆောင်တွေထဲမှာဒီပလီဖွက်ပြီးတော့ဆောင်းပါးတွေရေးလိုက်ကြတယ်ရွှေတိကုံရွှေဆိုတာလေးတိဆိုတာခွန်ကုံဆိုတာနှစ်ကြိုက် ခီယုတ်ရှုရတော့ကြည်ရဆိုပြီးတော့အပြန်လာတက်ကင်းတာဘုရားတည်တာပါဆိုတော့ဒုဗယဘေးရင်ဆရာဖနာအောင်ရောက်ပါဒုဗိဒကတော့မှကက်ကင်းတာရှိပါရှိပါဘူးဗျာအမရှိတာလေးလည်းကလေးလုပ်နေကြတယ်လေဟုတ်ပါလားမှန်ပါပါဒါမျိုးပြောရမယ်ဆိုရင်မလီဟို1300ပတိပုံမြင်တဲ့တောင်သားလေးသွားလိုက်ကြတာဘုရားဘူးကြီးဂရီဂရီနဲ့ အဲသွားပြီးတော့ဘာလို့တော့အစိတ်သားလောက်ရှိတဲ့ကြောက်တုံးကိုလေးရင်အောင်ဆောင်ပြီးအီးထွက်အောင်မှတ်ဟုတ်ပါလားအေးပြီးတော့မတော့ဘယ်လိုပုတိပုတိပုတိနဲ့သူများလည်းမကြရဘူးစီမံမှန်းတယ်လို့မမိတော့လေအဲ့ဒါအဲ့ဒီအစိတ်သားလောက်ကြောက်တုံးကိုလေးရင်ဆောင်ပြီးအီးထွက်အောင်မှတ်တယ်ဗျာကအင်းအင်းဒါကိုပြောတာဟုတ်ပါလားပြီးတော့ကပုတိပုတိနဲ့စီမံမှန်းတယ်လို့မမိတော့မှတ်တယ်ရှုပ် ကောင်မကြီးပေါ့လာတဲ့တော့ဒီအလေးအပေါ်ကဘာများတတ်နိုင်မှာလဲတို့ပြိတ္တာဘာမှမတတ်နိုင်ပါဗျာမတတ်နိုင်တာတွေဘာမှအပြင်မဲ့လွန်ပြီးတော့လိုက်နာနေကြတာကဗုဒ္ဓဘာသာသိသိခါကြကြပါဗျာဟုတ်ပါလားအေးအဲ့ဒီရဲ့စိတ်ဆန့်နွယ်မှုတွေပြောရင်အများကြီးအဲ့တော့တမိုးလုံးဖြောင်းစိတ်မဟုတ်ဘူးလေဆိုလိုချက်ကမြန်မာနိုင်ငံမှာမြန်မာလူမျိုးနဲ့ဗုဒ္ဓဘာသာကြီးမဟုတ်ဘူးပြိတ္တာဒါတို့ပြိတ္တာသိပြီးသားပဲ သေယုတ်ကလာပုံနာမွချနိုင်စလန်ခရစ်ယာန်အမေရိကယူရီးယားဒေဝပါမောရီးယားလာအိုဂျပန်နီပေါ်ပြင်းနေအင်္ဂလန်အာရှအာဖရိကဥရောပအမေရိကရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာနဲ့ပါဒီရဲ့အာဆီယံနိုင်ငံဝင်လိုက်တယ်ဝင်တာပဲပြောတယ်ဒီနေ့ဘာမှမပြောဘူးပြောတာအေးပါဗျာအေးအဲ့ဒါပဲလူမျိုးများတယ်ဘာသာများတယ်ဒါလုံးများတဲ့အထဲမှာလူမျိုးမျိုးဆိုတဲ့ဘုရားရှင်မြတ်မှာတို့မရွှေမြန်မာတွေကရွှေမြန်မာလို့ဆိုတဲ့ပြင်အမျိုးသမီးတို့ကိုပြောတယ် အစိတ်လမ်းလောက်ကြောင့်တုံးကိုလေးရင်အောင်ဆောင်ပြီးဤထွက်အောင်မှပွန့်ရင်အောင်ဆောင်ပြီးရှုပ်ကနေမှတော့မြင်ရပြီဒါလိမ်မဲ့လူရှားတာပဲဘယ်နဲ့ဒီစိတ်သားလောက်ကိုလေးချင်အောင်ဆောင်ပေါ့ချင်အောင်ဆောင်မှတ်တယ်ဒါလိမ်မဲ့လူရှားနေအဲ့တော့မှနောကတာပါရင်စိတ်ဘွာစိတ်ဘောတုမနေ့ကတကူလွယ်လန်းလောက်မှာပြည်မျိုးဘိုးတော်ကြောင့်တောင်းတော့ရိုက်စကြားဘူးရမောလားဒါကိုတို့လူတွေကအဲ့ဒါအပြစ်မပါကြသေးဘူး ဟုတ်ပါလားမှန်ပါဗျာနောက်တစ်ခုကဂါစရိုင်ပြီးတော့ဘေးရလားအေးဘာရသေးတယ်အဲ့ဒီဟာဒီတစ်လုံးကြီးတစ်လုံးကြီးရှင်းမယ်ဆိုအများကြီးပဲဒုပရိသနှလုံးသွင်းမယ်အများစုကအဲ့ဓာတွေပေါ်လာခြင်းဖြင့်ဘာသာရေးတွေကမောက်ကမချွတ်တော့မောက်ကုန်ဆိုပြီးတော့ဖြစ်ချင်တယ်လို့ဖြစ်ကုန်ကြတာအဲ့ဓာတွေသတိထားကြပါရိုးရိုးနဲ့ရင်းရင်ဖျားပန်းလူတွေဆွေးရင်အဲ့ဒါအပွင့်မဲ့လူလူအရွက်ပန်းမဲ့လူလူပန်းဟာပန်းပါ အခုတော့တကူလားအဲတို့နှစ်ဆန်းတရက်နေဘေးမနာကြဘူးလားမနာပါဗျာအဲဒီဘေးအိုးတဲ့ဘာတွေထက်စုံထက်ပါလေဗျာဒါရင်စုံထက်တယ်ပြီးရောပဲအမှန်ကအဖို့ဆိုရင်လည်းအပွင့်မအရွက်ဆိုရင်အရွက်ပါဆိုရင်ပြီးပြီမဟုတ်လားအဲဒီထဲမှာမြေစားမြက်ကလေးကတပင်းပါတယ်ဟိုနားချွေဖို့လားအုံးလက်ကလေးကလည်းထောင်ထောင်လေးတစ်ခုပါတယ်တရားထွေးကြီးတဲ့ကလေးကလည်းတကက်ပါတယ်ဘာလဲပြားအောင်မို့လား လုံးဝအိဗေမရှိဘူးဘုရားဘာသာနဲ့မအဆက်တာတွေအကုန်ဒီထဲမှာစိတ်ဝင်ပြီးတော့နေကြတာကြားရင်ဘုရားဘာသာဆိုတာစာရေးပြရမလို့ပဲဖြစ်တယ်ဒီမြားဒီဒီမြားဒီဘုန်းကြီးတို့မပြောတော့ပါဘူးဒီကိကပါတဲ့အပေဘိတ်ခရာတဲ့ဟောဘုရားပဲလည်းခေါ်တော့အပေဘိတ်အပေဘိတ်ဘုရားခေါ်တော့ဘာမှငရဲမကြည့်ပါဘူးတို့ကပြင်းညလိုက်ပြီးတော့ဒီဘုရားဖွင့်အောင်များနဲ့အပေပိတ်တယ်ဆိုတဲ့အယူဝါဒယူရင်တော့မှားကုန်ပြီသိတ်ကိုမှားကုန်တယ်ခင်ပြောပြောရင်အယမ်းမှားတယ် ဟုတ်မလားမှန်ပါပါဘုန်းကြီးတို့ပြောရတဲ့ဘုရားအတုလားဆက်အတုလားဆက်ဘုရားဘယ်နဲ့ခေါ်တော့ရှင်းတုတော့လေဩကြည့်ပါလားပြောရင်ပြောရင် ကာရာဟုကေဗုဒ္ဓဘာသာတွေဖြစ်တယ်ကာရာဟုကေဆိုတာသိလားသူတော်ကအသေးရိုက်တွေ့ထားတဲ့ပန်းစင်တီလုံးသချင်းကိုအဆက်မရှိတဲ့မျက်နှာနဲ့အငားဆိုတာကာရာဟုကေ အခုကကိုယ်ကိုယ်ကဘာသာအရှိမရှိတန်းနဲ့ကိုယ်ယူမှာတတ်ရလို့မဟုတ်ဘဲနဲ့တခြားကပြောတာတွေအကုန်လုံးစိတ်ဝင်နေတာကာရာဟုကေဘုရားဘာသာဖြစ်။ကိုက်စင်းလို့တော့ရုပ်ပွားတော်တဲ့။ဒါဘုရားဥဒိကချနေတာမဟုတ်ဘူး။ခေါ်နေတဲ့ဘောကစင်းတုတော့ရုပ်ပွားတော်။အဲ့တော့ဘုန်းကြီးတို့ပြောရတာအတုပါဥဒိမကဥဒိတဘုရားအရှိကိုရည်ပြီးတော့ကပြုတ်ထားတယ်။ဘုရားအရှိကိုရည်မှန်းပြီးတော့အတုပြုတ်ထားတာကိုဥဒိတကစေတီလို့ခေါ်ပါ။မှန်ရလား။မှန်ပါဗျာ။ တိုင်အဲ့မှာကြည့်ဘုန်းကြီးတို့ပူရတဲ့အတုဒီဘုရားပူရုံနဲ့အပေပိတ်တယ်ဆိုရင်ဒုပရိသတစ်ချိန်ကတက်ချစ်သေးကြဂေါတမဆိုတဲ့ဘုရားပူရတဲ့ဒေဝရဘာဖြစ်လို့ဝီစီကြတာကိုပိုင်ညာနဲ့စဉ်းစားဖို့အရာအရာလေးသိလုံနေကြတာအလိုတော်ပြီဘုရားတဲ့အဲ့တော့နာမည်ခေါ်ဘာမှကိစ္စမရှိဘူးဒီဘုရားအလိုတော်ပြီခေါ်တယ်အဲအပြစ်မရှိဘူးဒီလူစီလူစီမီလူပန်းလူရေလူကုလိုရပဲ တို့တော့ဒီလိုရဖူးဝမှအလိုပြည့်မယ်ဆိုပြီးတော့မှစီကံလွန်လာပြီဆိုရင်တော့ဖြင့်စဉ်းစားပေါ့အိမ်တော်ရှိတဲ့မျိုးသမီးတယောက်ကကြော်ဟင်းကြီးလိုချင်ပါပြီတဲ့အဲ့ဒီဘုရားဖူးလိုက်လို့အလိုပြည့်လာလို့ကြော်ဟင်းကြီးလိုက်နိုင်အိမ်ကကိုဘုတ်တုံနဲ့ကြော်ဟင်းကိုဘယ်လိုထားအရင်သိလုံနေကြတယ်တို့လူတွေအရှင်ကြီးမလိုက်ဘူးဟုတ်ပါလားခိုင်စမ်းပြီးတော့ပြောတာသူများတယ်ပြောလဲပြောတာပါဘူး အဲဒီတော့ဒါတွေကိုခွန်ကြီးတို့အခြေခံကြကြလို့သေးတယ်မက်ပြောဖို့ပြောဝေးကြီးစီသေးတယ်တရဏဂုံတည်ဖို့အမှန်တန်ရေးကြည့်ပါသေးတယ်ကဲရှိသေးတာအဲ့ဒါလေးကမဖြစ်မနေဆိုပြီးတော့ပြောရမှာဖြစ်ပါတယ်။ဘာကြောင့်လဲခဏအကြည့်ဘာသာကြီးအစ်စ်အမှန်လို့ဘာမှမရှိတော့ဘူး။ပြောမှလည်းပြီးမှာပါဗျာ။ကြည့်ပါလားဘုရားကိုယ်ယူကတဲ့တဲ့ခင်ဗျားတို့မြို့ကြီးပြကြီးယာရုရှိတဲ့လူတွေယာရုကဘယ်ထိအောင်လို့ဘီလူကြာညီလူကြာဘောဂရာညောဂရာပညာမတတ်လိုက်တာဘီအိုင်ဘီဘီအီဒီဘီဘီအမ်ဘီဘီအဲ့ ကိုယ့်ဘက်ကိုတွဲနေတာပဲဒါပေမဲ့လို့ဘုရားကိုယ်ယူကတည်းဆိုတော့ဟောကိုယ်ရကိုယ်ရဘာမှသိညာပြီဘုရားကိုယ်ယူဆရာပတ်သားပြီဆရာကြီးလိုတာပြောတော့ကျမတို့ကျွန်တော်တို့ဘာမှနားမလဲဟောဒီတော့သွားပြီဟောဘာမှနားမလဲပဲနဲ့လှုပ်တဲ့လှုပ်ဟာနှိရှိအောင်ပါလားမရှိပါဘူးဗျာအေးမရှိတော့ဘူးအဲ့ဒီမှာဘာလို့မြက်ခင်းမြင်မှာကြာရနနာမိဒီပါလေးဆင်းစားကြပေါက်ကြပေါက်တယ်ဆိုတာပလောင်ထင်းတာပေါ့ဗျာ ဟုတ်မလားအဲဘာအကြောင်းသမီးအကြောင်းပြောချင်းရရေမောပြောအဲမောပြီဆိုတော့မှအိမ်မောတက်မျက်လုံးနေလဲစမျက်လုံးနေလဲဖန်မျက်ခွန်နေလဲလေးဆရာကြီးလူရာပြောတော့ဆိုပြီးတော့အခန်းထဲဝင်ခေါ်ကြရောဗျာဟုတ်မလားအဲအခန်းထဲဝင်ခေါ်တော့အဲ့ဒီညမှာဘုရားကိုယ်စုဆရာကလေဒါလည်းကြီးစီလေးနဲ့စားခွက်ကလေးနဲ့ရည်ရွယ်လေးနဲ့ဆိုနောင်ဒူဝေဝေအုံဟောသွားဟောဟောမသွားခြင်းနဲ့နေသွားခြင်းနဲ့ဟုတ်ဟော ပိုင်ရှင်ဖြစ်တဲ့ကုသိုလ်ရှင်ကအခါနဲ့ဝင်ပြီးတော့ခေါ်နေတယ်အငားလူကရွတ်ချင်ရအောင်ခံရွတ်နေတော့ဘာတွေဖြစ်လာဘာမှမဖြစ်ဘူးဒါပဲအဲ့တော့လုံနေကြတာတွေကကုသိုလ်ပြုတာကုသိုလ်သာမှန်စွာဖြစ်ပါစေဆိုတဲ့စကားနဲ့ရေးလိုက်လွဲနေကြတယ်သို့ကုသိုလ်ပြုရာကုသိုလ်သာကုသိုလ်သာကောင်းစွာဖြစ်ပါစေ န်းကြီးတို့နောင်တော်ကြီးပြန်ငပြေးဆရာတော်ဥစ္စတိလရဲ့လင်္ကာပါကောင်းလုံးတော့ဘုန်းကြီးကကြက်ထားတာရှေ့လူရှေ့လူရဲ့အမွေကိုနောက်လူနောက်လူကဆက်ခံရမှာပေါ့အဲ့တော့ကုသိုလ်ပြုရင်ဘာသာဖြစ်ရလဲဘုရားကုစုကတော့ဘုရားကြီးကုစုဟုတ်ရလားမဟုတ်ဘူးဘေးဆရာခိုင်းတဲ့ရှင်သာတိပုတ္တရာကဘာမို့ဘယ်ရကရှင်ရဟုလားကဘယ်ရကသူဟောဘုရားရောယဟန္တာရောအကုန်လုံးရိုက်စားဖြစ်ကုန်ဟုတ်ပါလားဒီအဲ့ဒါပဲဗျပြီးတော့အဲ့တော့ခုလုံးလေးတွေကပါပြန်နေတယ် ပြီးတော့အဲ့ဒီဘုရားကိုယ်စုကတ်တဲ့အခါတေချာများသွားကြည့်အောင်ဖွက်ခွက်နဲ့ကတ်တာအဓိပတိဘုရားဆိုတာကောင်းလေဆိုတဲ့ဗကံနဲ့ဖွက်နဲ့ကတ်ရမှာမဟုတ်လားအခုတော့ဖွက်ခွက်နဲ့ကတ်မှဘုရားကိုယ်စုဖြစ်မယ်ဆိုပြီးဘုရားဖွက်ခွက်နဲ့စားနေရတယ်သိရုပ်ပြက်စင်ပြက်တွေဖြစ်ကုန်ပြီအများကြီးပဲအများကြီးပဲရှင်ပြူရဟန်းကစအကုန်အကုန်ပြောရမယ်ဆိုရင်တောထသွားမယ်မပြောတော့ပါဘူးပြောပြီးပါပြီ ဟုတ်ကလားဒုပရိဒါကိုက်ကိုက်ကိုက်ဒီစကားဘယ်ကထွက်လာတာလဲဆိုတော့မေခုဿဘုရားထံအဲသူမနပန်းလက်ထံပန်းဝယ်အသွားသူမနလက်ကပန်းကုန်ကြီးကတို့ခနဲ့ဘုရားမရှိတန်ကဆွမ်းကမှန်မို့ပန်းမယောင်အားသေးဘူးဆိုတော့အိုးဘောက်ကလေးပြည့်ရှင်မူကျမစောင့်ဝယ်မှန်ပေါ့ဆိုပြီးတော့စောင့်ဝယ်အဲဒီအချိန်မှာဘုရားမကြီးတန်ခါဆုတ်ကပြီးတော့မှအဲဒီတိဏပြက်ကြောင်းတရားခုနကဒါနကထာပြောခဲ့ပြီးခြေကအုံးမြေဖောင်ဒေးရှင်း သီလကထာပစ္စည်းတွေဘလောက်ပေါ်နေနေဒါနရဲ့အကျိုးဆက်ကြောင့်ပစ္စည်းတွေဘလောက်ပေါ်နေနေကျမ်းမာရင်းမှာမပြည့်စုံရင်ရှိတဲ့ပစ္စည်းဟာကိုယ့်အတွက်သုံးဝင်မလားအဲ့ဒါကြောင့်ဘုရားကလောကကြီးနဲ့ပြီးတော့ကျမ်းမာရေးဖြစ်တဲ့သီလကိုဟောပါအဲ့ဒီသီလဟောတဲ့အခါမှာတေသီလမလုံခြုံရင်ဥစ္စာရှိกว่าပစ္စည်းဆုံးမတတ်တယ်အခုရဲ့လူတွေဟာကြည့်ဘုရားဘာသာစစ်စစ်မှန်မှန်ဖြစ်ပြီးတော့ဝါတွင်းလောက်ပဲဥပုသ်ဆောင်ကြပါတယ်ဝါလည်းကျွတ်ရောသီလလည်းကျွတ်ရော ဟုတ်ကလားဟုတ်ပါဗျာဒါလည်းတစ်ချိန်ကကြားလိုက်ပါတယ်အဲ9090ဗါလဲ base မြန်မာကြီးက9096ရတော့မရပါဘူးကြည်တော့မရေးတတ်ပါဘူးချက်တာအေးအဲ့ဒီမှာ1996ခုနှစ်ဒီမြန်မာခီးသွားနေမဟုတ်လားအေးတိုးလေးဆိုတဲ့ကမ္ဘာခီးတဲ့ဒီမြန်မာပြည်ဘာကိစ္စလာတာလဲဟုတ်ပါလားပြိဿ အေးတိုင်းတာပြီးတော့လိုက်တာပြောရရဲ့ဘုန်းကြီးတို့ရဲ့အမေရိကန်ကချားဆိုတဲ့နိုင်ငံညာကြီးနိုင်ငံကြီးတွေမှာအထက်တရာကနေစင်ကာပူလောက်ထိမြန်မာပြည်ကဟိုပဲခြေတလမ်းမသွားဘူးပါဘူးသူများပြောတာနဲ့ရမ်းတော့ပါနော်အေးအဲ့ဒါပဲအထက်တရာ90ဖြစ်နေပြီဘုန်းကြီးတို့မြန်မာပြည်ကခုနှစ်20တောင်ထပ်20စိတ်တွေဖြစ်လာပြီမဟုတ်လားဖြစ်လာအေးအဲ့တော့ဒီဆောက်ဦးအတွက်ပဲဘုန်းကြီးတို့ရှိတဲ့ဆောက်ဦးကသူတို့စီကမိဖို့ဆောင်တော့ပဲရှိတယ်နိုင်တာမဟုတ်ဘူးနိုင်တာ ပညာတွေဘုန်းကြီးတို့ယုဒရာမှာကြည့်အယုဒရာဆိုတာအတုပြုထားတာဓမ္မကြီးဒီကတော်ကြီးခင်တို့ပို့လို့အဲ့ဒီယုဒရာလောက်တော့ရောက်ဘူးပါအဲ့ဒီမှာအတုပြုထားတဲ့ဟာတနေ့ကိုဖြည့်ချင်းလာလဲရင်အချိန်မလောက်ဘူးပြိတ္တာတို့ဗမာပြည်ကပန်းဥယင်ကဘာရှိမှလဲဖင်တလက်ရှိတယ်နိုင်လားနော်နိုင်တာမဟုတ်ဘူးမရှင်တဲ့လူတွေကောင်းကောင်းမှတိတိကျကျမှအေး အဲ့တော့ကသူတို့လာတာကကျောင်းကံဖရာစီရီများအတွက်လာမှာဘာအတွက်လာမှာလဲအေးအဲ့ဒီစီရီများအတွက်လာတော့ဘုရားကြီးတို့ဒီမှာတောင်းပန်မှုမျိုးအဝေးကမြင်နေအောင်တည်းကြဒါပါလဲလို့ကြိုက်တို့ရစ်တွေကမေးပါပြီကြိုက်တို့ပိဋ္ဌာကတို့ပိဋ္ဌာတွေကကြိုက်နောက်မှရေပေါ်နဲ့လွှတ်ယူတာပေါ့ကြိုက်ခိုက်တွေအဲ့ဒါဖြေမလဲဘုရားကြီးလည်းညှို့ထုတ်ပြီးတော့မေးပြီဒါပါလို့အဲ့ဒါဖြေမလဲ I don't know ဟမ် ဗါတဲ့ဘုရားကိုအင်္ဂလိပ်လိုပဲကောတဘိုးထားပေါ့ဗျာဒါဘုရားကောင်းပြီဘာကိစ္စတဲလာပြောလေဘုန်းကြီးကတိုးလေဒုပိဒါခိုက်ပြီရောက်တတ်ပါဘူးဗျာအဲသွားပြီတော့ဘုရားဘာသာနိုင်ငံမှာတကားတဲ့လက်ညှိုးတို့လက်ဝင်လို့ယောသာတညာညာပကမယားကောင်းသတိပါမြတ်တလိုက်လိုက်ရခိုင်ခရပါ ဘုရားပေါ်တဲ့နယ်မြေကိုလာပြီးတော့ဓမ္မမပြောတတ်ရင်ဒုပရိသရေမရှိတဲ့ကြောင့်နှာခေါင်းဖောသေးကြတော့အေးအဲ့ဒါဘုရားဘာကိစ္စတဲတာလဲဟမ်ကိုယ်ွယ်ဖို့ကိုယ်ွယ်ဖို့နော်အေးအဲ့တော့ဘာမလို့ကိုယ်ွယ်ရမှာလဲဒုဗမာဒီလိုအင်းဘာလို့ဘာဖြစ်တယ်ညာလို့ညာဖြစ်တယ်ဒီလိုယုံမဟုတ်ဘူးရှင်းမြစ်လိုက်တဲ့ဟိုဟာပုဂ္ဂိုလ်တွေက ဒုဗမာတွေကလည်းဘာဆောင်ဘာဖြစ်တယ်ညာဆောင်ညာဖြစ်တယ်နဲ့ဆောင်လိုက်ကြတာဟင်းဘက်အိတ်ထဲမှာဟုတ်လားအာအကုန်လုံးတကားလည်းတရင်ဘက်ရောအဲဟုတ်ကောင်းဆလင်းဘက်ရောအကုန်လုံးအဲ့ဒီထဲမှာအဆောင်ကြီးကြီးများနေတယ်ဒါဘယ်ပုဂ္ဂိုလ်ကြီးကပေးတယ်ဘယ်ပုဂ္ဂိုလ်အာဒါတွေပြောရင်မကုန်ဘူးမကုန်ဘူးဟုတ်ကလားအဲ့လိုမျိုးကြီးများနေတာအဲ့တော့ပြောရမှာကဘာလဲကျွန်ုပ်တို့တေတားနဲ့ဆင်းရဲရုပ်ပါဘယစီရီတို့တချိန်ကသက်ရှိထေရှားပြောတော့ကသဗ္ဗပပတ္တအာကရဏမကောင်းတာမလုပ်နဲ့ ကုသလသာဥပသမ္ပရာကောင်းတာမှန်သမျှလို့သာစိတပရိယောဓမနာစိတ်ကိုစင်ကြင်အောင်ထားအဲ့ဒီသုံးပါးကိုသတိရဖို့လွတ်တွေ့ခြင်းသုံးဖို့ယနေ့ဘုန်းကြီးတို့ရအောင်ပြောတော့ကြီးမိပွိုင်းနေမရှိဘူးလားစင်ခွင့်ရင်အဝါခွင့်ရင်တတိထာဆက်စိန်သအနိခွင့်ရင်သိလို့လားလိုက်နာဖို့လားဟောဒီလိုကြတော့လည်းသိတာအနိခွင့်လုံးသွားရင် မှန်ပါပါဗျာအေးတိုက်ခိုက်မယ်အန္တရာယ်ဖြစ်မယ်နိုင်ငံဥပဒေရင်ဥပဒေရင်ရှိကရဖန်ဆီးရခံရမယ်မဟုတ်လားအဲ့ဒါသိဖို့လားလိုက်နာဖို့အကုသိုလ်မပြုနဲ့ဆိုတာသီလလုံအောင်ထိန်းပြောတယ်ကုသိုလ်ပြုဆိုတာသမာဓိတည်အောင်လို့ပညာဖြစ်အောင်လို့ဆိုတာစိတ်စိတ်ရအောင်ဒါဆိုတာပညာဖြစ်အောင်ဒီသုံးပါးကိုဘုန်းကြီးတို့ကတတိယကိုလိုက်နာဖို့လက်တွေ့အထုတ်ဖို့ အခုတော့မဟုတ်ဘူးရွှေရှိတဲ့ဘုရားတကူကြီးတဲ့ကျွလာတကူကြီးဘုရားတွေသွားရအောင်လျှောက်လဲတယ်ဖယဲလဲတယ်ဘာလို့လဲရဖယဲလဲပါဒါပါများတယ်စေတနာဆန္ဒတကယ်သဘောသွားတာသိနေနေတယ်ဟုတ်ပါလားဟုတ်ပါဘူးအေးမိပိုင်ကိုသဘောထားပါအနီးစီရက်ဖို့ဆိုတာသိရမဟုတ်ပါဘူးလက်တွေကိုရက်နေရမှာပါဓမ္မအန္တရာယ်လည်းကင်းပါတယ်အားလုံးလည်းစင်ပြေချောပါတယ် ဟုတ်ကလားမှန်ပါဗျာနိုင်ငံတော်ဆိုရကမူချထားတာကြည့်လေကမ္ဘာရရလည်းဒီတိုင်းပါပဲဟုတ်ကလားပြိတ္တာအဲ့ဒါကိုတို့လူရဲ့ရွှေရှိတဲ့ဘုရားဆောက်ဖို့ကောင်းတဲ့ဘုရားမှာတကူကြီးတယ်တကူကြီးတယ်ဆိုပြီးတကူကြီးဘုရားကြီးဆောက်ဖူးနေရကိုယ်ကအိမ်ကဘုရားဆိုရင်အပြန်အိမ်မောတက်မခံမှုသာအောင်မေး automatic ဖနှောင်းနဲ့ပုတ်ချလိုက်ပြီးတော့မှတခါတည်းပဲအစိုးရမိုက်ရခဲ့တဲ့ချင်းကိုဟစ်လိုက်ဖယားတော့ရှာလာဆိုသည် များကြီးပဲပြောကြရတယ်။ကိုက်လာရောက်တဲ့တိလပြည့်ရဲ့ရှိပွားပြည့်တယ်။နင်းဥစ္စာရှိတဲ့စိတ်ရင်ကပ်ပဲဆုံးယုတ်ခြင်းနဲ့သတည်မကောင်းကြိုင်နံလောက်ဤနာမဆိုးထွက်တယ်။တိလမလုံးရင်ကျောင်းများကြီးနာမကောင်းမရဘူးပေါ့။လူကောင်းကလည်းမျက်နှာငယ်လည်းရဲ့ ကိုကကိုဆိုးတိုက်ခိုက်လူရဲ့လိမ်ညာနေတဲ့ပုဂ္ဂိုလ်ဆိုတော့ငါအကြောင်းသိတဲ့လူပါမလားငါအကြောင်းသိတဲ့လူပါမလားလူများလေးလေးချီလန့်စားစားဖြစ်လေလေမျက်နှာတက်မျက်နှာတက်မအောင်မလားအေးဒါဖြင့်လေလပြည့်စုံရဲ့အကြီးကျေးဇူးရှင်မဟာကြီးဆရာတော်ဘုရားကြီးများမဟုတ်ဘူးဆွလုံးကလေးဝဝေဘူးလေဒီစတဲ့ဆရာတော်ဘုရားကြီးများမမြင်ဘူးလို့မဲ့တိလကုဏ္ဏရေးရောက်ကဘာဟဆသိနေကြတာပဲ ဒါပြောင်းပြန်နေအပြင်ကြည့်ပါနော်နာမလေးကတဲ့ဟောဘာဖြစ်လဲတရင်မကောင်ကြိုင်နံလောင်းဤလူပေါင်းလည်းမျက်နာငယ်လျက်တန်သွဲထိတ်ကြောင့်လွန်စိတ်နောက်၍ပွေနောက်ပြီးလည်းရင်သေးရခြင်းဒီတဲ့ဗျာဟောစုံနာနန္ဒဝထုသမနောသသမမြအတိကဏိနွားလို့ဝက်လို့អော်ပြီးတော့သေရတယ်ဆိုတာဒုဗိဒ္ဒနာကိုရှမ်းနေတယ်ဟုတ်တယ်မို့လား ဒါကြောင့်သေရမရှိတဲ့ပုဂ္ဂိုလ်ကသေတဲ့အခါကျတော့အော်ဟစ်ညီယူရုပ်ပြက်ဆင်းပြက်ဆိုပြီးတော့သေရတယ်တဲ့ဟောပြီးတော့လေပြေးကားလေးတဲ့လေးဝအပယ်လာအံ့ရွယ်သည်နမငါးကသေပြီးတဲ့အခါပဲရောက်တော့သဘာကောင်းတာရှိအဲဒါလောက်ပြောတာတော့ဒုလောကလူသားတွေကသေတတ်ဒီခေတ်သိခရီးမဆိုင်ကြဘူး။အိုးရောရင်းနဲ့ဘာသာရေးနဲ့မူသားမပါလင်္ကာမချောပြီးတော့ ဘောရှင်းမလားရှင်းပါဗျာ။ကဲဒီနေရာလိုအပ်တဲ့မေခုဒ္ဒကဩတိလပြည့်ရင်ငရဲတောင်ကြတယ်စီးပွားတွေပြည့်တယ်ငါလေးချက်လေးချက်ခိုးလိုက်တာဘာမှလည်းငါဖြစ်မလားဟုတ်ပါပါလားတော်ပြီကလေးကစအဋ္ဌိတမြင့် မိရိစ္ဆာတထောင်သူတော်မပေးရင်ငါမယူတော့ဘူးရဲ့လို့အဲ့ဒါစိတ်ကိုယတိပြဆုံးဖြတ်ပြီးတော့မှမြတ်စွာဘုရားကရှိကာမနာအာရိနဝကရဩကရတံကိလေသာကတာကာမဂုဏ်တို့ရဲ့အဖြစ်ကိလေသာတို့ရဲ့ပူပေါင်းမှုပူလောင်မှုနိခမေအနိတနာကတာကာမဂုဏ်မှထွက်မြောက်ခြင်းရလက်အေးချမ်းပါရမှုနဲ့သတုသစ္စာကတာဆိုပြီးတော့သစ္စာလေးပါးဟောပါအဲ့ဒီသစ္စာလေးပါးမှာဘုန်းကြီးတို့ပြိဋ္ဌဒုက္ခသစ္စာဒုစတုဝခအလကသစ္စာမှန်ကန်တာ ပပရိသန္တပိုင်းခြားသိပါစွတ်စွတ်ဝဲဆင်းရဲတာမှန်တဲ့တရားကိုကာကနန္နာတိတိကျကျသိဖို့အဲ့ဒီဒါဖြင့်စွတ်စွတ်ဝဲဆိုတဲ့ဒုက္ခဆင်းရဲတွေဘယ်ကလာတာလဲဟောဒီယုံနာခန္ဓာကလာတာဟုတ်တယ်မို့လားအဲ့ဒါကိုပရိပမိတ်ချာချာဇာနန္တသိအောင်လုပ်ပါတဲ့ပြက်ပြက်သားသားအကန့်အသတ်ကွဲကွဲပြားပြားချမ်းချမ်းနန္နာသိအောင်လုပ်ပါဆိုတော့ဟောဒီခန္ဓာကိုရုပ်ထင်ရှားတော့ရုပ်ရှုဉာဏ်ထင်ရှားတော့ဉာဏ်နာရှု အဲ့လိုရှုမှတကယ်ဒုက္ခသစ္စာမြင်မှာပေါ့ဒါလုံးမမရှိရင်မြင်မှာမလားမြင်ပါဗျာဒီတရားဒုက္ခသစ္စာသိအောင်လို့ဒုက္ခပဲကလားခန္ဓာကလားဒုက္ခသိရင်ခန္ဓာကိုရှုခန္ဓာရဲ့တကယ်ဖြစ်မှုပြမှုမြင်မိပတ်တွင်ဒုက္ခကထင်လာပြီပေါ့ဟောအပြားကမုံကြီးစီကလေးတင်လိုက်တော့ကြားရှိသွားနေပါမြင်ပါဗျာအပြားကလည်းချွင်ချွင်များများတင်းစရာကလမပါဘူးမုံကြီးစီကလည်းသေးသေးကွယ်ကွယ်အလေးကြီးဝိမပါဘူး မင်္ဂလာကလပ်ပါရင်ဘလောက်သေးတာဖြစ်ဖြစ်တင်နိုင်တယ်အလေးချိန်ဝိတ်ပါရင်ပကံများပြီပဲဝချမ်းများနဲ့ထောက်ပြီးလှဲ့လို့ရတယ်ပြိတ္တာဒါကဝိတ်ကြောင့်ဟုတ်တယ်မဟုတ်လားအေးအခုတော့ယုံနာလို့ရသဘာဝကဘုန်းကြီးတို့ကျေးဇူးရှင်မာကြီးဆရာတော်ဘုရားကြီးရဲ့နည်းနဲ့ပြောရဖောင်းနာလေးမှတ်တော့ရေကလေးဖောင်းနာလေးကပေါ်ရေကလေးရဲ့ဖောင်းနာလေးကပြောက်မသွားဘူးလားပြောက်ပါဘူးဒီအဲ့ဒါပဲပိန်နာလေးဒီတဲ့ဒီလိုယုံနာနေလဲအရှုကမှဒီတိုင်းကြီးပဲအဲ့လိုမြင်ရတော့အပြားပေါ်မုံကြီးစိတ်တင်တယ်လို့အကောင်တရေရသန္တာပညာ ပန်းမရှာမရပါလားတဏိပေါ်ပြီးတော့ပြောင်းဖြစ်ပြီးတော့ပြက်ပေါ်တာကမွေးပွားတာဖြစ်တာပြောက်တာကသေတာပေါ်တာကရောက်တာကအဲဒါမွေးလေဆိုတာကိုတစ်စက္ကန့်အတွင်းမှာတမနစ်အတွင်းမှာအချိန်အချိန်များစွာတွေ့ရလေတော့ဒီယောဂီကဘဝခန္ဓာနှစ်သက်ပါအောင်ဆိုရလို့ရန်ကုန်မြို့တော်ကြီးမှာအိမ်တအိမ်ရှိအဲဒီအိမ်ပေါ်တက်နေတဲ့လူတိုင်းသေရ ရောင်းမစားရဘူးအလကားပေးမယ်ယူမလားမယူပါဘူးဘာကြောက်လို့ဒီတိုင်းပဲခန္ဓာရဲ့တကားရဲ့အကြွတာလန္နာခြားတာဓမ္မမပွေတာသန္တာတာပောက်တဝါတာမြူတာသဘင်တုံကောက်ပြီးချွမျက်နှာဖြင့်ဝေါ်စားလဲအပူအပင်အနာအထုံအကျင်အကိုက်အခဲအရာအလေးအတင့်အကျံအပိဖနာဝဖနာကျလိကကျလိကတဲ့အေဝေအေရာ ဖြစ်တဲ့ယုံနာကိုရှုမှရင်အဲ့ဒီယုံနာတို့ရဲ့ပေါ်မှုဝေပွားတာပြောင်းမှုသိဆုံးတာဒါကိုမိမိစက္ကမအနေအချိန်များစွာတွေ့ရတဲ့ပုဂ္ဂိုလ်ဘဝရဲ့ယုံနာခန္ဓာကိုနှစ်သက်ပါအောင်ခန္ဓာကတက်နေရင်သိရမယ်အိမ်လကားယူမလားအဲ့ဒါမှဒုက္ခပစ္စာပရိသနာတော့ဒုစတုဝခအလကပစ္စာမကနာပရိပိုင်ပိုင်ခြားခြားဇာနန္တသိအောင်လုပ်ပါဆိုတဲ့လက်ရှိထင်ရှားယုံနာများကိုရှုရမယ်ဖြစ်တိုင်းရှုမှသဘာဝမုတ်ချသိမြင်သည် ဖြစ်တိုင်းကိုရှုမှရုပ်ရဲ့နာရဲ့သဘောမှသိပါမယ်။တဘာဝဆိုတာပတ္တအတ္တနောဘာဝသဘာဝ။ပမ္မအတ္တနောမိမိဖြစ်သောယုံနာဤဘာဝအဖြစ်တိသဘာဝမိမိဆိုတဲ့ယုံနာဤအဖြစ်မှန်။ဟုတ်ပါလား။မှန်ပါပါ။အဲဒီယုံနာဤအဖြစ်မှန်ကိုသိအောင်ဘယ်အခါရှုရမလဲ။ဖြစ်ခိုက်ကိုရှု။ ခြေခိုက်တွေသပိန်လုံးပေါင်းပြီးခိုက်ရေချိုးမျက်နှာတစ်ခိုက်ဟုတ်လားပေါင်းခိုက်ပင်ခိုက်ကြွားခိုက်လမ်းခိုက်ခြားခိုက်စားခိုက်တောက်ခိုက်ဝါခိုက်မြို့ခိုက်လုံးကြီးအိမ်ကြီးဟုတ်ခိုက်ဖနာဟုတ်ဖနာကျွလေးကြဲလေးကြဲအေယဝေးအေယထာအဲ့လိုဖြစ်ခဲ့ဖြစ်ခဲ့ကိုရှုမှတကယ်ဒုက္ခသစ္စာကိုပိုင်းခြားသိမှာမဟုတ်လားမှန်ပါဗျာအေးအဲ့ဒါပဲဆိုဖြစ်ခိုက်ရှုမှဖြစ်ခိုက်ရှုမှဘာဝမဟုတ်ချသိမြင်သည်မဟုတ် ဖြစ်ခိုင်းကိုရှုမှယုံနာတို့ရဲ့သဘာဝသိမယ်နော်ဟုတ်သဘောသိမှဒီတရားဝေယမြင်နိုင်ပြီယုံနာတို့ရဲ့အခြေခံသဘောကိုခိုင်ခိုင်လုံလုံသိပြီမှဥရိယဆိုတာအဖြစ်ဝေယဆိုတာအပြည့်ဒါဖြင့်ယုံနာဆိုတဲ့အခြေခံအကြောင်းတရားကိုပိုင်နိုင်သွားသိမှအဖြစ်အပျက်ဆိုတာသိလာနိုင်မှာမဟုတ်လားအဲ့ဒါကုကက သင်္ဘောကြီးမတက်သေးပဲနဲ့ပထမလေးလိုတက်တက်ဖတ်နေကြအလီမနိုင်မဲနဲ့ကဏ္ဍတွက်လို့ရပါလားမရပါဘူးရုပ်နာဆိုတဲ့အကြောင်းတရားမှမသိရဲ့အချို့တရားသိလာနိုင်မှာမလားမသိနိုင်ပါဘူးအဲ့ဒါတွေလည်းပဲအရှိကျော်လာလေးတွေသတိထားကြဖို့ဆိုဖြစ်ပြက်မြင်မှဖြစ်ပြက်မြင်မှနိဗ္ဗာန်ကနိဗ္ဗာန်ကမုတ်ချရနိုင်သည်ဖြစ်ပြက်မြင်မှပါရမယ် ကိုဖြစ်ပြက်မြည်ယံယုတ်နိနာဧကံဖြစ်စေရှုရမည်ဖြစ်ပြက်မြည်မို့ရပါရှုရယုံနာကိုဘယ်အခါရှုရအဲဖြစ်ခိုက်ဖြစ်ခိုက်ကိုသာရှုမှရတယ်ဗျအဲဒီလိုမြတ်စွာဘုရားကသစ္စာလေးပါးဟောတဲ့အခါမှာ မခုတ်တာပြီးနာရင်နာရင်နဲ့ဒေသနာနုသားရေနာဉာဏ်ံပေလက်တော်ဒေသနာနုသားရေနာဒေသနာအရှင်လျောက်တဲ့ဉာဏ်ံဉာဏ်ကိုပေလက်တော်ဟာစေ၍စာလို့အရာလုံးပြောင်းမဲ့အတွက်ဘုရားဟောတဲ့တရားထဲမှာသူ့ရဲ့ဉာဏ်ဆုံးလို့စိတ်အဲ့ဒီထက်ကပ်ပါအောင်လို့လုပ်တယ်ဆိုတာလက်တွေ့ရှိမှပွားများအထောက်ထား ဒေလနာညာနာနုသာဒေလနာနုသာရိနာညာနာပိသိတဝဒေလနာဉာဏ်ကိုဒေလနာကိုအရှင်လျောက်ပြီးတော့ဉာဏ်ကိုရှင်လွတ်တယ်ဆိုတာအဲ့ဒီဟောတဲ့တရားကိုလက်တွေ့အားထုတ်တာဟောကျွန်တော်ရေစာဘလောက်ကောင်းပါလဲရည်ကြည့်တယ်ရည်ကြည့်အဲဟုတ်တယ်ဒီလိုနားရှင်းမလားပြိဿရှင်းပါဗျာနားလေးထည့်ဦးနားရှင်းမလားသဘောပေါက်ပါလား ပေါက်ပါတယ်ဗျာပေါက်ပါတယ်ဗျာရှေ့ကနေနင်းပေါက်မနေနဲ့ဒါသဘောလေးနားလေးထဲဟုတ်ကိုက်ကြောပြီဗျာအဲ့ဒီဤအတိုင်းဆိုပြီးတော့မှမေခုဇာတိသူ့ရဲ့ခန္ဓာညာစိုက်ပြီးတော့ပေါ်ကိုက်မူရာရှင်းမှလိုက်တာဒေသနာဝမာနေသောတာပတ္တိပလေပဋိဋ္ဌိညသောဗျာဟောတဲ့တရားလဲဆိုတော့သောတာပန်တည်သွားတယ်ဘာဖြစ်လဲအေးဝိသကနာဉာဏ်ရှင်တွေတခါလဲတွတ်တက်ပြီးတော့သောတာပန်ဖြစ်သွားတယ် အဲဒီနေရာမှာအရင်ပုရုဇဉ်ဘဝကစအထုတ်တဲ့ပုဂ္ဂိုလ်ကနာမရူပပြိစေရညာကစရပါတယ်။နောက်ပစ္စယပရိကညာမန္မတနာညာဥရိယမယညာပင်ငညာမယညာအရိနဝညာနိဗ္ဗိဒာညာမောဇိတုမြာဒါညာပฏิသင်္ဃညာသင်္ဃာရိပကညာနုလမညာကုတတုညာမညာဘုံညာပိစ္ဆဝကနာညာညာ36ပါးအရင်ပုရုဇဉ်ကစရအောက်ထေဆုံးနာယုတ်ွယ်ပြအောင်နာမရူပပြိစေရညာကစရပါတယ်။ အခုလေသင်တဲ့အခါကြည့်ပါလားကြောက်စနေစမူချိုကြောက်အစဝါထကလာဝါထကလာမမှန်ရလားအဲ့လိုပဲရုပ်ဖြစ်စီနာဖြစ်စီရုပ်နဲ့နာတော့သီလသာယထာပါကနာဝိပဿနာပြီးနေပြီသောဟောတိဆိုတဲ့ဝိပဿနာသီအိုရိအယယုတ်တရားထင်ရှားရင်ယုတ်တရားကိုရှုဉာဏ်တရားထင်ရှားရင်ဉာဏ်တရားကိုရှုရနန္ဒရာကသင်လို့တဲ့တွက်တာကြောင့်အသိခက်လို့ကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးကပေါင်းနဲ့ပိန်နဲ့ကြွတယ်လမ်းနဲ့ချတယ်သူရုပ်တရားကိုရှုဆိုတာရှုခိုင်းပါလား ဒေသနာနဲ့စပေနဲ့ကြည့်ရင်အင်မတန်အဝင်ဝင်ကြဖြစ်တယ်အဲ့ဒါအချို့အချို့နားမလဲကြလို့ဦးဖောင်းမင်းဆိုတာစာထဲမပါဘုရားဟောမဟုတ်ပါဘူးတဲ့ဟုတ်တယ်ဖောင်းမင်းကတော့ဘုရားဟောဘူးဗျာဒါကြီးဖြစ်ပြက်ကိုဟောလာလားဟောဘူးချမ်းသာခြင်းအပူရည်ထိတွေဝင်လေထွက်လေရောဘုရားဟောသလားဟောဘူးဘုရားကပါဠိလိုဟောတာအခုဘုန်းကြီးပြောတဲ့စကားတွေကဖောင်းပိန်တို့ဖြစ်ပြက်တို့ဝင်လေထွက်လေတို့ဆိုတာမြန်မာစကားလုံးတွေပဲ ဒါကိုဒုပိဋကကပဲဖောင်းမိတ်ဆိုတာဘုရားမဟုတ်ပါဘူးဆိုတော့အေးဟုတ်တယ်လို့လို့ပုရိယဘုရားပါလားကိုယ်ကခိုင်ခိုင်မာမာရှိရမယ်ကိုလုပ်တဲ့အလုပ်ပါထွက်ထွက်ဆိုလို့ဒါထွက်ရငါဘာကောင်းမှမသိဘူးကိုယ်ကကိုမောင်းမိုးစောင့်မတတ်မဖြစ်စေရကိုယ်ကကိုယ်ဝါဒကိုတိတိကျကျခိုင်ခိုင်မာမာရှိပါဟုတ်ပါလားအဲ့တော့ဘောင်းမိတ်မောင်ဘုရားမဟုတ်ဘူးဆိုတော့ဖြစ်တဲ့တော့ဘုရားဟောတာဟုတ်ပါ ကိုယ်မြန်မာစကားလုံးကြီးပဲဘုရားကအတ္တပတ္တအာနာပါနာဥရိယဝေယပါဠိလိုဟောတာအဲ့ဒီပါဠိလေသူခေနဲ့သူ့အခါဆိုပြီးမြန်မာစကားလုံးပြန်ညသနဗရနိရုဒ္ဓိနာတိဒါဝေယသနဗရနိရုဒ္ဓိဇနဘုမျိုးရနေပိအခေါ်အပြောဆိုဟောတာကိုနာတိဒါဝေယမလွန်မြောက်ပါစေနဲ့ဆိုတာလက်မလွတ်နဲ့တဲ့ဒီရဒီပနနဲ့ဒီလန်ဒီပန်းနဲ့ဒီအချေဒီပလိန်ဒီခမိန်နဲ့ဒီကြီးဒီချီနဲ့လောကအပြောဟုတ်မလား ပြီမူတွေထားလို့မရဘူးအဲ့ဒီအကြောင်းလေးပြောရမယ်ဆိုရင်သိရှိလေရသွားမယ်ဘုန်းကြီးတို့မဟာရှင်တွေလည်းဓမ္မဂတိကဖြစ်စားကဟိုးမာဂွီးဆိုတဲ့ဘိမျိုးပေါ့ဗျာမြိတ်လို့လည်းခေါ်ပါအဲ့ဒီဘုန်းကြီးတို့ကဓမ္မဂတိကဘွဲ့နဲ့သုံးပါးသွားကြရောနောက်ကကပ္ပိယကတယောက်တည်းဆိုတော့သုံးပါးလုံးသင်္ကန်းသပိတ်တွေမနိုင်တော့ဒေပြန်လဲဆက်ရဟိုကဓမ္မတွေကထွက်ပြေးလာပြီးတော့ရှင်မယားရှင်မယားသိခါကြသိခါကြတတိတော်မှယူမယ် ခိုက်ပဲနဲ့လေတို့ရဲ့မြန်မာလုံးတနည်းပေါ့လေတို့ဒီမြေလာလုံးသုံးလိုက်မယ်ဆိုရင်သိခါချဆိုတာလူထွက်ဟုတ်တယ်မို့လားဟုတ်ပါတယ်ဗျာကိုယ်နေကြတော့အဲ့ဒါမျိုးမဟုတ်ဘူးအဲ့ကြမှာဒကာကြီးဥပုဘပြေးလွှားလာပြီးရှင်မယားတို့ရဲ့ပစ္စည်းကိုချလိုက်ပါသူတို့ယူမယ်တပည့်တော်တို့စီကပစ္စည်းကိုသိခါခေါ်တယ်တဲ့ဟင်းတော်ရတာ တို့ရဲ့မြန်မာပြည်ရဲ့ဘာတွေ့လိုက်မယ်ဆိုသူ့ဆရာတော်အခုဒီမဲတုံးလုံးကြီးမြင်ရမှာမဟုတ်တော့ဘူးဒီသူ့နေရာသူ့လုံးလုံးမှာသူတို့ဆရာပိုက်ဆံကိုကြီးရတယ်ပစ္စည်းကိုအဲသိခါတဲ့ကိုလိုလိုကိုလိုသိခါချတပည့်တော်မှလို့ယူမယ်ဆိုတော့စဉ်းစားကြည့်ပေါ့အဲ့တော့သူ့နဲ့ပဲသူ့အသုံးသုံးရမယ်ဒါကြောင့်ဘုန်းကြီးတို့တရားတော်မှတို့တရားအားထုတ်တဲ့ဆိုတာဗိဓကသုံးပုံဆောင် ဘုရားငါကြောင်းလည်းကအမိညာရင့်တဲ့ပုဂ္ဂိုလ်မှာအထုတ်ရတာမဟုတ်ခုနကပြောခဲ့ပြီ၄နှစ်နဲ့15ရက်တော့ရဟန္တာဖြစ်တယ်ဟုတ်ပလားမှန်ပါပါအဲ့တော့ဗျာများကြီးအထက်အောင်အားလုံးနားလည်နိုင်တဲ့ဟောဟာကအရေးကြီးဆုံးပဲကြီးပါတယ်ဗျာဒါကြောင့်ကျေးဇူးရှင်မသိကြတော့ဗျာကြီးများကအားလုံးတယုတ်ကလာပုဏ္ဏကသာနားလည်နိုင်တယ်ဖောင်းပေဆိုတဲ့ဟောဟာကနဲ့ပြောတာကိုယ်ဘက်ကတော့ကျန်ကျန်တန်တာကိုခိုင်ငင်မာမာရှိရဟုတ်ပလား ဒီတိုင်းရောဘုန်းကြီးတို့ကဘယ်လိုဟောအဲ့ဒါလမ်းပြီးဟောလဲအဲ့ဒါအနည်းဆုံး9မိနစ်တော့တရားအထုတ်ခိုင်းဗါလဲဗါလဲနိုင်ငံတော်ကကမြန်မာအာဂဇဒီဘောစလုံးကြီးတွေကတော့နဲတာမဟုတ်ဒါပေမဲ့မျိုးသမီးတွေထိုင်းမှာရှုံးခဲ့တယ်ကဘာမပြောနဲ့ထိုင်းတော့ရှုံးဟုတ်ကဲ့ရှိတယ်ပေါ့အဲ့တော့ဘုန်းကြီးတို့ကတော့ ဗုဒ္ဓရဲ့တတိပဌာန်တရားကဘာလွန်းစေရမည်ဆိုပြီးတော့ဘုရားပွဲကြောင်းပွဲဘုန်းကြီးပြန်ပွဲမသာပွဲဘယ်ပွဲဟောဘုန်းကြီးတို့ကအမှတ်ခိုင်းတယ်အဲအကြောင်းဆက်လန်းနဲ့တိုက်ဆုံလာရင်လည်းပဲကိုယ်ဘက်ကခိုင်မာတဲ့ခိုင်မာအောင်ပေါ့လေရှင်းတန်းလေးတွေဘုန်းကြီးတို့ပေးပါဟုတ်ကလားအေးသူကသင်များပြောအဲ့ဒါနဲ့ရောရီနောက်လိုက်ဟုတ်လားရောရောင်နောက်လိုက်အမြောက်ကြိုက်ကလေးရဲ့ဒီခေတ်ကဗျာဖြစ်ပြပုံတွေပြောရရင်တော့ ဟိုရိပ်သာကြီးတို့လည်းဒီမျက်နှာဒီရိပ်သာကြီးတို့လည်းဒီမျက်နှာဘုန်းကြီးတွေ့ဘူးလားနော်ဟုတ်လားအေးအဲ့တော့စာရကဟောတိသောက်ရကဟောတိဓမ္မုံကင်းဟုံကင်းယောဂီသာဓမ္မုံကင်းနာကသိကုန်ပါဗျာဟုံကင်းနာကသိကုန်ပါဗျာဒါပဲနောက်ကစာရွက်မလောက်လို့ချားမိရှင်းရတာပဲအဖတ်တင်တယ်သောပိသေကောတာပဲအဖတ်တင်တယ် ကိုကြိုက်တဲ့နည်းနဲ့ကိုကိုကိုအတ္တနာဝအတ္တနာဗျာကရေယကိုကိုကိုသောတာပန်မေတ္တရာကမေအနာဂမေယဟနာပဲလို့ရှုံးဖြတ်နိုင်သည့်တိုင်အောင်အားထုတ်ရမှာအခုတော့ဟာတို့ဘုရားဘာသာကပြိမရှိတော့ဘုရားဘာသာကပြိမရှိတော့ဘူးလုံးရှင်အောင်လုပ်တယ်ပြောရှင်အောင်ပြောတယ်သူပြိဿမြန်မာတိုင်းနိုင်ငံလုံးနားထောင်ကြည့်အကျိုးကျိုးဝါဒနေရာဒေသတွေမှာအဲ့ဒါတဲ့တရားတစ်ခါတရားနာလို့တစ်ခါစိတ်တမက်ရပါတယ် နှစ်ခါစိတ်တော့သုံးခါစိတ်တော့လေးခါစိတ်တော့ငါးခါစိတ်တော့မိုးချိုးပြစ်လိုက်ငါမဲ့လို့မှမရှိပဲလေးပဲရှိတာလေးပဲရှိလေးပဲလေးဖို့အေးအဲ့ဒါကိုသောတာပန်ကိုကုံတုပစ္စည်းလို့ခုခေတ်ကအာမခံပေးနေတယ်ဆိုတာလေလုံးဝသာသနာတော်နဲ့မအဆက်ပါဘူးလေဒါတွေလည်းဂရီဂရီသွားတာဘယ်ပုဂ္ဂိုလ်ကြီးအများဆုံးလုံးဆိုရင် ဟုတ်ကလားအေးဝါရနေနဲ့စေစားကြီးအဲ့ဒီတော့ဘလောက်ရောင်းတက်လာတော့ဆိုအဲ့ဒါဘုန်းကြီးတို့အာတခါလေနေပေါင်း2000ကျတိမ်မြုပ်နေတဲ့ရောင်ကြီးတော်တွေလွတ်နေတယ်လို့လို့လေမှကွန်မြူရတဲ့ဓာတ်တော်ကိုပဲအသက်ရှင်ချင်းကွန်မြူတယ်လို့လို့ဆိုပြီးတော့ဝါရနေတယ်အများကြီးဖြစ်လာနောက်ကြတော့အဲ့ဒီနေလေးုံနဲ့အရိယာဖြစ်နိုင်တယ်ဗမာပြည်မှာသံဃာတော်3သိန်းရှိအဲ့ဒီပုဂ္ဂိုလ်ကလည်းအရိယာဖြစ်ကိုအမှန်ကပေးနိုင်တယ်ဒီပြဘယ်ပုဂ္ဂိုလ်ပေးနိုင်တယ်လဲဆိုပြီးချဲလုပ်ကြတာတောင်ကြားလိုက်ရတာ အဲ့တော့တို့တရားဓမ္မတွေမရှုမပွားငြိမ်းတာလုံးသမျှဒုက္ခဒုက္ခအဲ့ဒါတွေကိုအာရမဝါဒအနေအပြင်ပြတယ်လို့မြတ်စွာဘုရားမှာကြည့်ရာဟုလာလေခုနှစ်နှစ်သားကသာသနာဝင်လာအသက်20ရှိမှယဟန္တာဖြစ်တယ်မှန်ပါပါဗျာကိုကိုယ်နဲ့အထုတ်ရတာသူများကပေးလို့ရရမရပါဘူးအေးအဲ့ဒါအချို့ချို့ဟိတာတွေလည်းအချို့ချို့ဌာနတွေလည်းရှိဌာနဝင်15ရက်ဝင်ပြီးပြီဒါပထမအရှင်ဒုတိယ15ဝင်ဒုတိယအရှင် စာလို့သူတို့ပြောရင်ပထမဆက်ဆိုတာသောတာပန်ဖြစ်ပြီပေါ့ဒုတိယဆက်ဆိုတာသက္ကရာကစသည်နဲ့ဒီလိုနေအပြည့်လုပ်နေကြတာလည်းပဲကြာဘူးနာဝရှိတယ်မှားတယ်မှန်တယ်ဘုန်းကြီးတို့မပြောလို့ဒုတိယကြိုက်ရဲ့ယူဘာသာကတော့အခုကြည့်မဲ့ဟုတ်တာဘုရားနဲ့သူမတွေ့ဘူးဘုရားတရားနာတယ်အဲဒီဒေလနာဉာဏ်ကိုဒေလနာတော်ဟိုသူ့ဉာဏ်နဲ့ထပ်မိအောင်ဆိုတာလက်တွေ့အတုရှိပွားတော့တရားလဲဆုံးတော့သောတာပန်ဖြစ်တယ် ဟုတ်ပါလားဘုရားကဟဲ့ခုံးဆုံးတရာဟဲ့မခုတ်တာနဲ့သောတာပန်ဖြစ်ပြီလို့ချိန်ရချက်မပေးပါဘူးသမင်းစားလူနဲ့ကြည့်သူဘယ်သူကဝတယ်လို့သိပါလဲကြည့်တဲ့လူကတော့ခံမှန်းကြီးအရာဒါဝမ်းလောက်ပြီးလို့ခံမှန်းတာဟိုကလူကစားပုတ်နေဘယ်ဝဟုတ်မလဲအဲ့တော့အန်တုလူကသိမှလားဘယ်ကလူကသိရမလဲအဲဒီခေတ်က အရိယာကိုအမောက်ကပြီးပြီးတော့မှတခါတည်းပဲအဲ့ဒီလိုအရှိမြင့်နဲ့ဆိုပြီးတော့လွတ်နေကြတာလေးလဲချာဘူးနာဝရှိတယ်ချာဘူးနာဝပြောတာမှန်တယ်မမှန်တယ်မပြောပါဘူးတို့ပြီးကကြိုက်ကြရဟောဟုတ်ကလားမှန်ပါဘူးအေးဟောသုပ္ပဗုဒ္ဓဂုတ်တိဘုရားတရားနာအစွန်ဖျားကသူကနုယောဂကြီးတယ်ပဲဒါတော့သူလည်းဒေသနာဘောကိုဉာဏ်အရှင်နဲ့ရောက်တယ် အဲ့ဒီတရားတော်အတိုင်းဒုက္ခသစ္စာသိမအောင်လို့ဒုက္ခသစ္စာတကယ်သိရတာပြီးတော့လိုချင်မအောင်မလားအဲ့ဒါသမုဒိယသစ္စာပယ်တာပဲအဲ့ဒီမလုံးချင်းတော့သမုဒိယပယ်လိုက်တဲ့အတွက်ဒုက္ခငြိမ်းတာနေရောတာအဲ့ဒီဒုက္ခငြိမ်းအောင်ပွားများတာမက်ကမက်ကပါဗျာပွားများတာပါလေမက်ကပါဗျာအေးမက်ကမက်ကဆိုတာပါဠိလိုမြန်မာလိုကအပေါင်းဆိုတဲ့အနဲ့လည်းဟောတယ်လားဆိုတဲ့အနဲ့လည်းဟောတယ်ဒါရင်ဝိရောတွေကျင်းပြီးတော့တရဏီရပြောရရင်အင်မတန်ရှင်လျားပွားတယ် အဲ့တော့ဘုန်းကြီးတို့တရားတော်မှာမက်ခင်ဆိုတာ၃မျိုးရှိဟုတ်ပလားသီလမက်ခင်သမာဓိမက်ခင်ပညာမက်ခင်မက်ခင်ဆိုတာအစိတ်အစိတ်ကိုပြောတယ်မက်ခင်ဆိုတာဘာလဲမက်ကကြတော့အပေါင်းကိုဟောတယ်အပေါင်းဆိုတာကိုပြောတယ်လူတို့နားလည်အောင်ပဲမြန်မာစကားနဲ့ပြောတယ်အဲ့တော့အစိတ်အစိတ်ဆိုတော့ဘုန်းကြီးတို့ပြိတ္တာမော်တော်ကားပဲကြည့်ပါဘိန်းကတခြားဘော်ဒီကတခြားခြေရံကတခြားပြီဒီကသွားဖြစ်ရတယ် ဖြစ်ပါအဲ့ဒါတွေအားလုံးပေါင်းလိုက်ပါဖြစ်ပါကိုင်းဒီကကျေးလက်တောင်သူများပါမယ်ဆိုရင်ဝင်ရုတကြဗိဒကြသဘူရုတကြလက်ဣတကြထားလို့သွားလို့ဖြစ်ရဖြစ်ပါအဲ့ဒါတွေပေါင်းလိုက်ပါဖြစ်ပါသဘောရှင်းရသင်ရရှိရှိုံများနဲ့မက်ကိုနိဗ္ဗာန်ရမဲ့ခင်အစိတ်ပဲရှိသေးတမာတိရှိရှိုံနဲ့နိဗ္ဗာန်ရမှာနာမကမဲ့ခင်အစိတ်ပဲရှိသေးတယ်ပညာရှိရှိုံနဲ့နိဗ္ဗာန်ရမလား မကမက်ခင်အစိတ်ပဲရှိသေးတယ်အဲ့ဒီသီလသမာဓိပညာအားလုံးပေါင်းလိုက်မှမက်ကသစ္စာထိုက်ပါတယ်မကသစ္စာထိုက်တယ်ဆိုတော့အောက်ကဘေးရောဘော်ရီရောစီရရောအကုန်လုံးအင်ရောကောက်သွားတဲ့ကာမောင်းရောပေါ့ဝင်းရောရောဘေးရောလက်ရောတဘူးရောထားတဲ့လဲမောင်းပြီးတော့တွားရုံနဲ့မဟုတ်လားအေးအဲ့တော့သီလကြီးရှိရုံနဲ့မရသေးဘူးတမာတိကြီးရှိရုံနဲ့ပညာကြီးရှိရုံနဲ့ ကိုယ်ကအစိတ်အမိုင်းလေးပဲအဲ့ဒီအစိတ်ပိုင်းရဲ့အားလုံးပေါင်းလိုက်မှမက္ခဆိုတဲ့အပေါင်းဖြစ်ပြီးတော့မှမက်ဖို့နိဗ္ဗာန်ကိုရောက်မှာတော့အဲ့ဒါဘုန်းကြီးတို့တရားဓမ္မများတကယ်ခရီးစီတွင်းကြပြန်ဆင်းတာပါအကျိုးကဒါနပြုံမြတ်နဲ့ကျင့်တတ်ပြီးလူသက်တဲ့လူနဲ့အောင်လုပ်နေတာပဲတော်ပြီမိမိတန်ဆွမ်းတဲ့လူနိဗ္ဗာန်ကိုရည်မှန်းတော်ပြီငါးပြားလူလူဆယ်ပြားလူလူအကုသိုလ်ကင်းဖို့လိုတယ်တနည်းကုသိုလ်တရားများပြားဖို့လိုရမဟုတ်လားလိုပါဗျာ သောကုသိုလ်ပြုရာကုသိုလ်ပြုရာကုသိုလ်သာကုသိုလ်သာကောင်းစွာဖြစ်ပါစေကုသိုလ်ပြုရာကုသိုလ်ပြုရာအာဟုသာအာဟုသာရောလာမသိမေကုသိုလ်ပြုရာမှာအခုခေတ်ကကုသိုလ်ပြုရာမှာအကုသိုလ်တွေရောနေကြမွေးနေကြမှာကုသိုလ်ပြုမယ်ဟမ် အာဘယ်နည်းကိုဖေးချာကဟောလို့ဘယ်နည်းကြမှာဘာလုပ်မယ်ဆိုတာကုကုတို့နှောင်နေအောင်အကျူပြီးကြံ့ရအောင်လုပ်နေတာနဲ့အတူတူပဲဒါတွေလည်းအများကြီးရှိပါတယ်လောကဒါကြောင့်ကုသိုလ်တွေကမှာအကုသိုလ်မရောလာပါစေနဲ့တကယ်စစ်စစ်မှန်မှန်ကြည်ကြည်လေးလေးဖြစ်ပါစေဒါနပဲလုပ်လို့အဲ့ဒီဒါနလည်းမနေ့ကဘုန်းကြီးတို့ပြောခဲ့ပြီပကဒနာဒါနလာဘဒါနဘယဒါနနာမည်ကျော်ကြလူတွေများအောင်လူတာပကဒနာဒါနဒီမှလည်းလူတွေများရင်လည်းခိတ်ဆုံးနေလို့နိဗ္ဗာန်မရောက်ပါဘူး လာဘဒါနာထောင်ရင်လို့ရာဆွတ်အာလူရှိဖို့နာကင်းလို့ဆောင်းဝါမို့ promotion တက်ဖို့အကျဉ်းစီအောင်မို့လို့ဆိုပြီးတော့ပေးကြကမ်းကြတွေကဒါမှမပြောက်ပါဘူးသူကိကဒီမှရင်ဆုံးနေပြီနိဗ္ဗာန်မရောက်ပါဘူးမနေ့ကခရီးသွားနဲ့ခရီးလာဟောပြီးသားပါဟုတ်ကလားဒီကပဲနောက်တော့ဘယဒါနာအာပစ္စည်းရှိစားနဲ့မပေးမလို့ရင်ကဲ့ရဲ့လင်းညိုစကလေးဆိုကြမယ် တနည်းအာအနိုင်အထက်ချင်းပြီးတော့မပေးမနေရပေးရမယ်ဆိုရင်လည်းကုသိုလ်မရပါဘူးပြိတ္တာကြောက်လို့ရင်ခိတ်ဆုံးနေလို့နိဗ္ဗာန်သူမရောက်ပါဘူးအဲ့တော့ဘာမှဖြစ်ဖြစ်အာတမသောပါဏမုဋ္ဌိမတ္တဒါနံပိတဲ့ဟောတေရတဆုအလူပင်ဖြစ်ပါစေဣဒာမေဒါနာအရဝခေယဝဟောတု ဇလုံးရဲ့ကုသိုလ်တွေအာလောလေးပါကုန်တဲ့နိဗ္ဗာန်အတွက်အချောင်းအထောက်ပံ့ဖြစ်ပါစေလို့ဆိုရင်သမ္မာသမိတံဝတ္တိဝိယုဒ္ဒနေတိတံတဲ့ကိုပြည့်စုံကိုကောင်းကောင်းထားရလဲရောက်တယ်ဘုမှထွမြောက်ရဖြစ်တော့ကုသိုလ်အစစ်လည်းဖြစ်ပါတယ်အဝေကတော့သူတစ်ပါးသိမလောက်ဆိုတဲ့ငါသိမလောက်လူလဲအောင်ဆိုပြီးပကသနာတွေများပြီးမတော်မတရားတွေနဲ့ဒါနတွေလုပ်နေကုဒါနလုပ်ဖို့ရဆိုပြီးပြည့်စည်ရှာနေကုသိုလ်ပဲချိန်နေသွားပြီပေါ့ မှန်ရလားမှန်ပါဘူးအဲဒီတည်းလောကဖြစ်ရတဲ့ပြောရမှာဆိုရင်တစ်နှစ်တစ်ခါငရဲရှာလူရွာဖျားပွဲဟောတစ်နှစ်တစ်ခါငရဲရှာလူရွာဖျားပွဲပါဗျာအေးအဲ့ဒါဘုရားရဲ့ပန္နာတော်တွေထုတ်ပြီးတော့မှဇာယုံတွေဆောက်ကန်ရိုက်တွေဆွဲဈေးဆိုင်တွေဖွင့်အဲ့ဒီပေါ်ယူချပေါက်ကြအာဆွညပြစ်ကြရလိုက်မှမှာကုသိုလ်ကြီးတချို့ရှင်းတန်းကြဘူးသေးတယ် အဲ့ဒီမှာတကားတဲ့ဇက်ကလည်းလူမလားဟုတ်လားအကလည်းမလားပါညာဆိုတော့စရင်ချုပ်လိုက်တော့ဖယားတာငွေ900အကျွေးတင်တယ်ဖယားတောင်မှအကျွေးတင်ခံရတယ်ဒီခေတ်ကအဲ့တော့ဒါနပြုပြုသီလပြုသီလပြုလည်းမနစ်ကပြောခဲ့ပြီဘုန်းကြီးတို့ဘလူသီလနဂါသီလဇယက်သီလစာကလေးသီလတစ်ချုပ်သီလနေ့ကပြောခဲ့ပြီဘလူသီလဆိုတာ ညနေကမစားရဘူးသူဗိုက်ကားအောင်စားငကားသီလဆိုတာစားပြီးတော့ကြောင်ကောင်းကောင်းထိုးအိတ်ဇေယသီလအဲ့ရကလို့ရှိလိတို့လက်ချညပြီးတော့အတင်းပြောနေတာစာကလေးသီလချိန်ကုန်တဲ့အခါခေးပြအောင်မကောင်းမဟိယအင်နောက်နောက်နေ့ကျမှဒီအချိန်ဒီနေရာပြန်တွေ့ကြသေးတာပေါ့ဒီတတ်တာဆိုစာကလေးသီလဘာတရားမှရှိတရားရဲ့သိချုပ်သီလမုန်းရွာတယ် သိကျုပ်နေတဲ့နေရာမှာရေတွေလွှားသွားလို့သိကျုပ်စားစားရမရှိတော့ gain မစားရတူတူဥပုသ်ဆောင်မယ်မစားရတူတူပါလေတရားမင်းကလေအောင်မယ်ကိုသိကျုပ်တို့ဥပုသ်ဆောင်လို့ပါလားသိရအဲ့ဒီပြောတာဘာလေးတော့သိပြီးတော့ဟန်ရေးပြလိုက်တယ်ကိုသိကျုပ်ကမုတ်စိတ်ပြားဆွဲစားရကကြုံတော့နောက်ရမှာဥပုသ်ဆောင်မယ်ဆိုပြီးဘိမ်းပေါင်းချီလိုက်လိုက်တာတရားမင်းဘာနေတဲ့သမင်းဆိုတော့မိပါ အဲနောက်ကျမှအဲ့ဒါပျောက်သွားတဲ့အခါကျတော့မှကိုသိကျုပ်ကနှုတ်ခမ်းမွေးသမျက်လုံးလေးကြပြဟမ်မျက်လုံးလေးဟုတ်လားအဲမိကမိကနဲ့อืมတော်သေးရဲ့သီလမချိုးသေးဘူးအခုကဈေးပေးလို့စောင့်တာသိကျုပ်သီလကျောင်းပေးလို့စောင့်တာသိကျုပ်သီလရုံးပေးလို့စောင့်တာသိကျုပ်သီလ ငါကလေးဥပ္ပသလိုက်ရင်ငွေရထောင်ပြီးတော့မရဘူးလို့မရနေလို့သေးလို့ပြက်ပြက်သားသားကုသိုလ်သာအရယူမယ်ဆိုတဲ့သီလမျိုးကြမှာမက်ဖို့နိဗ္ဗာန်ရမှာအခုတော့ဈေးပေးလို့ကြောင်းပေးလို့ရုံးပေးလို့စောင့်မယ်စောင့်တော့ဒီကြီးလေးလည်းလားဆိုတော့ဟုတ်ဘူးဗျာအဲအာမန်းနေပြီးကြလေတော့ဆိုပြီးတော့မှအင်းဟိုမသားတော့ငါမမေးပြသေးဘူးသွားအောင်မှာအဲဟိုဟိုမင်္ဂလာဆောင်ငါမသွားပြသေးဘူးရုံးကဖွင့်နေလို့ကြောင်းကဖွင့်နေလို့အခုသွားအောင်မှာဆိုအဲ့ဒါဥပုပ်လေလို့ခေါ်ပါတယ် ကုဘုံနေမို့အားရှိလို့ရှောက်လိုက်ရနောက်တကယ်ဥပုံနေမှာသိရတဲ့နဲ့မျက်နာတရခအဖွေသားနဲ့ဆိုတော့ဥပုတ်ချေတဲ့နောက်ကညာနေသာမစားရတော့ဘူးဆိုပြီးတော့ဗိုက်ကအောင်စားတာကဥပုတ်ပဲဒါတွေပဲများနေကြတနေ့ကျမှန်ကန်စွာနေအပြင်တနေ့တာအချိန်ကုန်ကြိုးစားမှာကြိုးစားပြီးတော့မှအနည်းရွာမှာမဟုတ်လားရွာမှာပါဗျာအေးကမ္ဘာဘုံသက်စာပညာရှင်ကြီးတွေ အတင်းမပေါ်မီက24နာရီအလုံးလို့ရင်ကုံတုဖာအတုတက်လိုက်မယ်ဆိုပြီးတော့လှုပ်လှုပ်ကြဒါပေမဲ့မအနာမရတော့နှွမ်းရင်ပန်းခွေပြီးတော့ကုံတုကကြာဆင်းသွားဟာမဖြစ်သေးဘူးဆိုပြီးတော့အဲ့ဒီမှာလှုပ်တော့မှခொနရဲ့တပတ်တနင်္ဂနွေဆိုပြီးတော့ဟောဒီချင်းနားပေးခဲ့ပါဒါတော့မှကုံတုကထင်တယ်လို့မတက်တော့ခဏစနေပါထပ်ပြီးတော့ခொနရဲ့တပတ်မှာ9ရက်ပဲလှုပ်လို့ အဲ့ဒီကြမှာကုံတို့သွားမတွတ်တက်တာရှိရမယ်မှန်တမ်းခြေတွေဖြစ်လာတယ်မဟုတ်လားမှန်ပါပါသူဘုရားကလည်းလေးလေးခြေကဘာတဲ့ကွင်းရှင်းလေးလာခြေလိုက်တဲ့အခါကရဝတွေဟာနေရှိတဲ့မြတ်သားကျွန်းသမီးကျွန်းလင်းကျွန်းမယားကျွန်းအိုကျွန်းအိမ်ကျွန်းအဲ့ဒါကြောင့်ခုနှစ်ရက်တပတ်ဒီလူတွေတော့ကိုယ်ပိုင်ကုသိုလ်ဖြစ်တဲ့နဲ့ဆိုပြီးတော့ဥပုံနေဥပုံဆောင်ဖို့ဆိုပြီးတော့နင်းညွန်ပေးခဲ့အဲ့ဒါဒုပိသကခုနကပြောတယ်မအားပါဘူးမအားပါဘူးတဝါပင်လာသပ်ပြီးဝါလည်းကျွတ်ရောဥပုလည်းကျွတ်ရောဗျာ ဈာတိမမနိဗ္ဗာန်ကြီးတို့ကုသိုလ်ပြုရာအကုသာရောလာမသိမေအကုသိုလ်မှာကုသိုလ်ရမြတ်လကောင်းလာပေရမရရင်အကုသိုလ်ကရဖို့ရနိုင်မှမလားလို့ဆိုရင်တော့၄ချက်၉ချိန်မြောက်ပူဇော်ပွဲမှာပဲဆက်လက်ဟောပါ ဆိုတော့တော့ပဲအဲဒါကြောင့်ဒုဒကနာမတွေကုသိုလ်ပြုတဲ့အခါကုသိုလ်ရဖို့အရေးကြီးပါတယ်အခုဟာအော်ရောရောကြောက်ရောရောရောတိရောရရောဆရာကြီးတွေကြီးများနေတာများနေပါဗျာတခြားရဲ့အမျိုးဘာဝအယူဝါဒတွေကလွှမ်းမိုးနေတာကိုဒုရိတကလက်ခံနေကြတယ်ဟုတ်ပါလားမှန်ပါပါအင်းပြောရင်အများကြီးဒါရဏပရိတုပရိမိတသန္တာတုတ်တို့ဘာတို့ညာတို့ဆိုတာအဲအဲ့ဒါတွေကပြောရရင်ဖက်ဆက်တယ် original မဟုတ်ဘူး အဲ့တော့ဘုန်းကြီးတို့ရဘုန်းကြီးတွေကဒါရဏပရိလေးရွတ်ပေးပါဗျာခမရဆုံးပြန်အမရမလားမရွတ်ဘူးဗာမရအောင်နေစနေသားတက်တိုးတို့နဲ့ဟုတ်ကဟုတ်ကားတွေနဲ့ဟိုဟာရုပ်တရားရုပ်ရှောက်ပြီးတော့ရောက်နေကြတယ် gain ရှိစေတော့ အဲမေခုတ်တာသည်တရားနာရင်ဒေသနာလမ်းပေါ်မှာသူညာတင်တယ်ဆိုတာလက်တွေ့ရှုပွားအထုတ်လိုက်တာသောတာပန်တိတော့ gain ထားရင်လည်းနေမယ်တိုက်ရင်လည်းသိမယ်ဆိုပြီးတော့ရှစ်ချက်ဘုံလုံးပန်းဝင်သွားတာမောင်ဒီကအလုံးမေခုတ်တာပန်းနေများလာပြီဘယင်းကမေတ္တာတို့ပန်းမိုးရင်ပြန်ပို့ပေးလိုက်လေသလားတင်မာသည်တခင်မှာယခင်ကလည်းရှစ်ချက်ဘုံပဲပေးပါဘုရားရှင်မအလိုဆုံးနဲ့၄ချက်ဘုံ၄ချက်ဘုံဖြတ်ခိုးခဲ့တဲ့ အဲဒါကလေးဘုရားထံကတရားနာယူမှသကျင့်ပွားခဲ့ရတယ်တရားမှမြင်လည်းဖြစ်ထားရင်လည်းနေမယ်တတ်ရင်လည်းသိမယ်ဆိုပြီးတော့ရှစ်ချက်ခိုးလို့ဝယ်ခဲ့ပါသည်သခင်မှာဘလောက်ဖြောင်းသောတာပန်အရိယာဖြစ်မှဖြောက်ပါဒီကြားပြောက်ပါဗျာအေးသောတာပန်အရိယာမဖြစ်သေးတဲ့များတော့ကြောက်ပါဗျာလိုပဲတို့ပြိတ္တာဟိုတော့ကတရုတ်ကြီးပြောသလိုစွန့်အားပါစွန့်အားပါပဲ အဲဒါဘုန်းကြီးတို့ကအကြံပြုရရင်တော့ကဘာမှာအုပ်ချုပ်မဲ့ပုဂ္ဂိုလ်တွေဟာအ ਨੇ ဆုံးသောတာပန်အဆင့်လောက်တည်အောင်အထုတ်ရင်တော့ကောင်းပါလေအဲ့ဒါလို့မှမဟုတ်ရင်တော့ဒီယုတ်ကြီးပြောသလိုစွာပါစွာမောပဲတဲ့ကပဲဗျာ။ကိုင်းအခုသောတာပန်ဖြစ်သွားတော့ဟဲ့မကုတ်ကနင်းသောတာပန်ဖြစ်ပြီနင်းဘယ်လိုဘယ်လိုပြည့်စုံရမယ်လို့ဘုရားမပြောနဲ့။သူ့ဘာသူတရားနာပြီးထားပါလား။ထားတော့ဗျာ။ဟုတ်ကလား။မှန်ပါဗျာ။ကြီးနော် တရားကကိုအားဖြင့်ကိုတဏ္ဍာကိုရှိမရှိရမရကိုကိုယ်ရသိရမှာအခုသူများကပြောလို့သောတာပန်ဖြစ်တာတို့သူများကထောက်ကညက်ပြီးလို့သောတာပန်ဖြစ်တယ်ဆိုတာဘယ်နည်းမှလမ်းမှာဟုတ်ပါလေဟုတ်ကြပါဗျာအဲ့ဒါလေးအချို့အချို့ကလေအမလေးတယောက်ကသွားအားလို့သဘောကျတော့နောက်တရားဖို့နောက်တရားဖို့ကောင်းပါလေကောင်းတာလွတ်ဖြစ်တာပဲကောင်းတယ်နားလေကောင်းတာလွတ်ဖြစ်တာဆိုတာလေးပဲကောင်းတယ်တကယ်တော့အကုန်မကောင်းသေးဘူး ဟုတ်ပလားဟုတ်ပါဗျာအကုန်လုံးကအခုကြည့်မေဖို့သာကိုနေသောတာပန်ဖြစ်ပြီးသောတာပန်ဖြစ်ဒါဒီဒါဒီတည်ရမယ်လို့ဘုရားကပြောလိုက်ပါပြောပါဘူးပြောပါသူအာတုလို့သောတာပန်တည်တဲ့သူ့ဘာသူဆိုပြီးတော့သောတာပန်ရဲ့ဂုံကြီးပြေဝါတွေဂုံကြီးညာတွေပြေဝါပြီးတော့ယူသွားတာမဟုတ်လားမှန်ပါပါဗျာဟိုကြတော့လည်းပဲခါလည်းပဲမျက်နှာတီတီနဲ့ထိုင်ရင်လည်းနေမယ်ပိုက်ရင်လည်းသေပါမယ်သခင်မရဲရဲတောက်ပြောတာ ဒါကြောင့်ကမ္ဘာကောင်းဆောင်ကြီးတွေကတရားအားထုတ်ရင်သိမကောင်းဘူးလားကောင်းပါဗျာအရင်ကောင်းတယ်လို့တော့မပြောကြဘူးခင်ဗျားတို့ဒီခေတ်ကတော်တော်ပဲတယ်မိန်းကလေးတယောက်ဟာသိချော်တယ်လွန်ချော်လွန်လှဟုတ်တာပေါ့အခုတော့မဟုတ်အပြတ်မိုက်နောက်အဲ့ဒီစကားကဖြူစရာတော့အပြတ်မိုက်တာကိုဟင်ငါလည်းထိရတောင်းမှရှိတယ်ဒါလည်းမရှိသနာလည်းမရှိဘူးဘာပြောတာလဲဩခမုန်းကလည်းတရားဟောကောင်းတယ်ပြောတယ်တရားဟောကောင်းကောင်းတယ်ပြောပါလားမင်းမေကြီးနေကောင်းလား အဲ့ဒါလောက်ဒီရောက်ခဲ့ပြီးတော့လာကြအကောင်းဆုံးကိုအဆိုးဆုံးဖြစ်အောင်ပြောင်းပြန်ပြန်နေကြအဲ့တော့ဒီကကြီးတဲ့ကြာကြာမနေခြင်းဘူးဘုန်းကြီးတို့သုံးရနေကြရင်ဘိတ်ကူသွားမယ်ကိုင်မခုသာကြီးအမြင်မှရမသွားဘူးလားရပါဗျာရသွားတဲ့အခါကျတော့အဲ့လိုလိုတော့သူကဖြောင်းရမှန်ကန်စွာပြီးတော့ဟိုကဘယ်လိုပါလဲကာမဝတိကလည်းနှလုံးသားနှုံညတယ်ဟင်း ရှင်းရှင်းထောက်ပါလားငါသတ်စီဆိုသူသိရမှာကြည်စံအလုတ်ကိုတော့မငဲ့ပဲနဲ့ပြောရတဲ့သူ့တရားအာကိုလိုက်တယ်ကိုင်းမကုတ်တာဘင်းရတဲ့တရားငါတို့ကိုဟောပါဒီလိုမဟောနိုင်ပါဘူးသခင်မှာဘယ်လိုမှဟောနိုင်တယ်လဲကတော်ပွဲကောင်းမှဟောနိုင်ပါမယ်ဘာကောင်းမှတော့ အေးသူများပြောတာကြားဘူးလေရန်ကုန်ကတော့ဘွဲနဲ့မန္တလေးကတော့ဘွဲမန္တလေးကတော့ဘွဲပါတယ်လို့ပြောချတယ်သူများပြောတာကြားဘူးလားပါ။ကိုင်းရှိတယ်အဲ့တော့ဘယ်လိုကတော့ဘွဲတရားမှလဲ။ဂျမကိုနန်းလာအိုးဤ16လုံးနဲ့ရေရှုပ်ပေး။အရှင်မဝုဒ္ဒအိုးမျိုးကိုပေးရ။အရှင်မထိုင်တဲ့တလုံးတော်ကဂျမထိုင်ပြီးတော့ရှင်မတော်ကအောက်ကဒုတုလက်ဥချီနာမဟောပေးနိုင်မယ်။ပုထုချင်းအတွင်းနဲ့သာတွေ့ရင်ဈေးကြိုက်လှကြည်လားမခုတ်စာပေါ့။ ကံမိုးကြီးတဲ့စကားပါဗျာအဲ့ဒါသတိထားရတယ်အဲတမောင်ကြီးကလည်းနှလုံးသားညွန့်ရတော့ပါရမီပြည့်လင်းချိန်တို့ကြချိန်ရောက်တော့သူပြောတဲ့အတိုင်းနတ်သားအိုကြီးတစ်ဆက်ခြားလို့လည်းချုပ်ပေးတယ်။ပါမဝတိမိဝတ်တဲ့အကောင်းဆုံးဆိုတဲ့အတ္တသဝတ်တွေဝတ်ပြီးတော့သလုံးပေါ်မှာခုံးစားဆိုတဲ့ဂျုံမအစေကပန်းအဝယ်တော်ကိုထားပြီးတော့သူတို့ကအောက်ကယုတိစွာတရားနာခုနကအတိုင်းဒေသနာလူသားရင်းနဲ့ဉာဏ်နံပူလို့တော့ ဒေသနာကိုရှင်လျောက်ပြီးတော့သူ့ဉာဏ်တင်လိုက်တယ်ဆိုတော့ဟောတာမောင်လေးနဲ့ပေါင်းမှ900သောတာပန်ဒီပါလေပြိတ္တာဘာဖြစ်တယ်သောတာပန်ဒီပါပါဗျာကြည်သာဘလောက်ရှင်းမြတ်မြင်သွားပါဗျာမကုသံကလူလို့သောတာပန်ဒီပြီလို့ပြောပါဘူးပြောကြရရောလို့သလားမလို့ပါဗျာ ကိုကိုယ်တိုင်စားတာဝမဝကို့အပြင်တခြားလူလူသိအောင်ပါခင်ဗျားတို့လောကပြောနေကြတာကလိန်နေတာစစကိုဝိုင်းကျွတ်ရတယ်လို့ပဲဆိုတာလိန်နေတာပြီးတော့မှတိတ်တိတ်ကိုသွားတာအခုကဒီလိုမဟုတ်ဘူးကိုကိုယ်တိုင်အားထုတ်ရင်ကိုကိုကိုယ်တိုင်ကိုသိတာတို့ပြိတ္တာအဲ့ဒီကြားတော့မကုတ်တာတဲ့ငါတို့အနေဖြင့်များကယုံနာတော့မဟုတ်ခန္ဓာကိုယ်အင်္ဂါခြေလက်နဲ့လူဖြစ်မွေးလာခဲ့တယ်ဒါပေမဲ့တို့ကပုထုရှင် အခုတို့အရိယာအဖြစ်ရောက်ရခြင်းဒီသင်ဤတရားနာယူကျင့်ပွားလို့ဖြစ်ရတာဒါကြောင့်သင်ကတို့ကိုမွေးပေးလိုက်လို့ဂဏိကစသင်သည်ကြုံအမှုလို့အစီကံပန်းအဝယ်တော့မဟုတ်တော့မိခင်ဖြစ်သွားပြီကြည်စမ်းဒီစကားကိုတန်မိုးထောက်ကြည့်လိုက်ရဲ့အရိယာအဖြစ်ကသူများကထောက်ခံရခြင်းတမျိုးပါပဲဘာကြောင့်လို့အဲ့ဒီသိတော်မင်္ဂလာရှိမှယဟန်ခံလို့ရအဲ့ဒီယဟန်တို့ရဲ့အပြစ်အပြစ်ငယ်ပြစ်ကြီးတွေကိုခြေဖြောက်လို့ရတယ် ဟုတ်ပါလားအဲ့ဒီသိရှိမှရမ်းပြီရမ်းကိုဉာဏ်အဆင့်ကိုယ်တိုင်ချင်းအဘိဆုံးဖြတ်ရာအဲဒုက္ခလူတွေကကြီးကိုလိုက်ဒီလိုက်နဲ့ပြောကောင်းရပါတော့ပုပ္ပညုယောဂီရေပေါ်စီယောဂီရေခဲစိတ်ယောဂီ ရိတ်တာနေတော့ဟုတ်တယ်လို့လို့ရေကတိတာတွေထားတော့ဟုတ်တယ်လို့ရေကတိတာတွေတော့ပုံကြီးကျွေးပွေပွားပြီးရောဖြစ်တဲ့သိတော်မင်္ဂလာရှိခြင်းဟာလည်းမြတ်တမျိုးပါပဲနားရှင်းပါနဲ့နော်ရှင်းပါဗျာအယံလောကငါတို့ချစ်တဲ့ရလေဤမေပြလောကရာကြီးပြီကသာသနာ့ဇလုံးသာသနာလုံးရှင်းရောင်ကျုံတင်း၍ပွင့်ထွန်းထွက်ပေါ်တော်မူရာခါကြီးလည်းမာမပဲဤတို့ပရိယတ်တိသာသနာပฏิပတ်တိ သာသနာပฏิဝေဒသာသနာကြည်စားဒီနေရာဌာနကြီးကိုကြည့်မဲ့ကျွင်ခေါင်းထက်ဝိပဿနာဓမ္မတွေအထုတ်တာလေးချက်ရှင်းနေပြန်ဒီနေရာမှာစာဝိကေတို့ကတိဆောက်သွားကြတယ်လို့တိပိဋကတရစာမေးပွဲကြီးမှာအချိန်90အခုမှပဲဟိုရောက်သွားတယ်ဟုတ်ကလားဟုတ်ပါဘူးခုံနေတယ်ဟိုပင်ဒီပင်ကူပါလို့မြောက်ကြီးခုံနေတယ်တနည်းနည်းနဲ့ဆိုပြီးတော့ဟုတ်ပါလား ဒီပြင်ဟာတွေပြောရင်ကြာနေမှဆိုလို့တော်ပြီအဲ့ဒီတော့သောတာပန်တည်သွားတဲ့ကိုယ်အရေးချင်းကိုသိတဲ့ခုံးစားပါမောင်ဒီတို့ကမိခင်အရာထားပြီးကျွန်ုပ်တို့ရဲ့လုပ်ငန်းမလုပ်ရတော့ဘူးရှင်မရဲ့လုပ်ငန်းကိုကျွန်ုပ်တို့လုပ်ပေးမယ်ရှင်မကဘေးကနေပြီးတော့တရားပွဲရှိတယ်မြတ်ဘုရားတရားပွဲတွေလိုက်နာပါသူကလွတ်လပ်တယ်လေဟိုတော့ကဘေးဥရိနာကအဲ့ဒီလိုမဟုတ်သေးပဲဟုတ် ဟုတ်ပလားအဲ့ဒါနဲ့အနေနဲ့အရရရှိတဲ့တရားပွဲတွေကိုမကုသနာပြီးတော့မှသာမဝတိမိဖုရားတို့ကိုပြန်ပြန်ဟောဟောပြတယ်အဲ့ဒီကအလိအကျင့်နဲ့ဆိုပြီးတော့ညာနေရစ်ကနောင်တော့ခါကာလသူသည်တဲ့ပြီးကသုံးပုံဆောင်ထေရီမာကြီးဖြစ်ခဲ့ပါသည်ဒါကြောင့်ဣတိဟုတ်တကဣတိဣတဟုတ်တံဆိုတဲ့ကဟုတ်လားဖြစ်တယ်ဖယားဒီလိုဟောရပါတယ်လို့ဘုရားရဲ့တရားကိုဖောက်တယ်ချတယ်ဟာထေရီမာကြီးခုတ်ထုတ်တာ ဒါတမိုင်းရှင်ပဲရှိပါသေးတယ်ဘုန်းကြီးတို့ပေးထားတဲ့တရားနာမည်ကကိုင်9နာရီကထိုးတော့မယ်အဲ10နာရီကထိုးတော့မယ်ဘယ်လိုလုပ်မလဲဟုတ်ပါဘူးဗျာဖောင်လေးရှင်းနဲ့ပြီးပြီကျန်တယ်ဟိုနောက်နေ့ကျမှညမ်းရှင်းဟိုးနောက်နေ့ကျမှတရားချရမကောင်းဘူးလားကိုင်ဒီတော့ကလွယ်ပါတယ်အခုဘုန်းကြီးပြောခဲ့တာဒီတွေမှာမှတ်သားပေါ်ရတယ်အများကြီးပါသွားပါပြီ ဉာဏ်ကျင်လည်းပါသွားပြီသောတာပန်ဖြစ်တဲ့အရိယာဖြစ်လည်းပါသွားပြီဟုတ်တယ်မလားအဲ့တော့ဟိုတရုတ်တရုတ်လူမျိုးနဲ့မင်းသဖြက်တို့မြစ်ကူးကြညနေနေညညတော့အဲ့ဒါလေပြေကတော့လိုင်းလေးကထမ်းအဲဒီမှာဘုန်းကြီးတို့တရုတ်နဲ့ခုနကမင်းသဖြက်တို့ကတော့အဲ့ဒါဟိုဘက်ကလေတော်သွားကြဝဝတုတ်တုရေးတဲ့ကြီးကလာမောင်ရင်တို့ဟိုဘက်သွားမှာ ဒါလည်းလိုက်ပြဒါမဖြစ်ဘူးခမရခန္ဓာကိုလေးကသေးသေးလေးနဲ့ဥမာလိုက်လိုက်ရထမ်းနေဟာငါမသွန်းမဖြစ်လို့ပါကွာရှော့လိုက်ဘုံဟော့တော့ဘုံတို့ဖယားဟိုဘက်ရိပ်ဒီဘက်ရိပ်နဲ့ကြတော့လေးရနေဟုတ်ဗျာနေတော့အဲ့ဒီမိမကြီးကရေးမမကူရတော့သေရောဗျာဟိုလူနှစ်ယောက်ကတော့လေသမားကိုအဲ့ဒါနဲ့ရုံရောက်သွားကြရောဗျာအခုကတော့ကျွတ်တို့လည်းမခေါ်တော့ဟိုတုန်းကတော့ရဝတ္တယုံတို့ဘာလို့ခေါ်တယ်အခုကတော့ဘယ်နဲ့ခေါ်တယ်မသိဘူးဟမ် တတိယနာမပြောင်းသွားပြီမို့လားမပြောင်းပါဘူးဘာလဲတော့အေဂျန်နာရပါအေးလေယဝတ္တတို့ခဝတ္တတို့မဝတ္တတို့နဝတ္တတို့ဘယ်လိုလုပ်ချင်းရုပ်ခေါ်မလဲအဲဒါကုန်ပြီဗျအဲအဲ့ဒီဖွဲ့ပဲပေါ့ရုံတော့ရောက်တော့ကိုင်းပြောစားဟေ့ဆိုတော့နောက်ကလူကမင်းတပြဲနောက်ကလူကမင်းတပြဲပါဗျာမင်းတပြဲဆိုတော့ကိုင်းဟေ့ကမင်းဖြစ်ဖို့ပြောစားกว่าပြောရတော့မယ် ကြလေသောကြာတော့တရားသူကြီးကစနေသားနဲ့ဒါရှိကြကွာဟိုရှိရကောင်းပြောသားရဲလူကဘာပါလဲတရုတ်ပါဗျာတရုတ်ဆိုတာဒုံပြကျွန်ုပ်ရှိချင်စုပက်ကင်အမလေးော်ရေတယ်နော်နောက်ကိုပြန်ကြည့်စုမရှိအခုလည်းဘုန်းကြီးကတရုတ်မျိုးသားဆိုတော့တရုတ်လိုပဲပြောတော့ကဲ အဲ့တော့တဲ့ဘုန်းကြီးတို့တာဝရိနာစသည်နတ်များမှာသေတော့မဲ့အခါကာလနမိတ်၅မျိုးထင်တယ်ရှေ့ပြေအကြောင်း၅မျိုးဘယ်နှမျိုးလဲတိုက်တရုပ်လို့ပြောမှဆိုတော့ကပြောရတော့မယ်လို့မလုံးတော့ဘူးဆိုဝိညာဉ်ရဲ့ပန်းညို့ချွေးစိုးယူဖြာမလားအစင်မလား ခင်မသာနိမိတ်ပုပ္ပနာဝထင်လားနသုတေဖြစ်လေဓမ္မတာနတ်တို့သိတော့မယ်ဆိုရင်ရှေ့ပြေအကြောင်းနမိတ်၅မျိုးတင်တယ်တဲ့ဇတုမလေးနဲ့900တောင်းရင်နဲ့တစ်ထောင်စားရတာတက်သွားလက်တက်သူတို့ရဲ့ဘုံနတ်သက်ရှိရမြအဝတ်ဘယ်တော့မှမညှိုးဘူးတဲ့ညှိုးလာရင်ဆိုရင်ဒီနတ်သိဖို့ပဲတဲ့ နောက်သူတို့မွေးစားကစပြီးတော့ပန်လာတဲ့ပန်းပြီး900 1000နှစ်ခြေသည်မြမလဲရဘူးမညို့ရဘူးအဲဒီပန်းညို့ရရင်လည်းသူတို့သေတော့မယ်ချွေးရိုးရိုးဖြာသူတို့ရဲ့နတ်သက်နှစ်ထန်းအလျောက်လက်ကလေးကြစပြီးကချွေးမချအကယ်၍ချွေးကြပြီဆိုရင်ဒီနတ်သေဖို့သာပြင်ပေတော့မလအစင်းတဲ့ဟောအေးခန္ဓာကိုယ်မှာတဲ့သူတို့တက်တွေတို့လူတွေလိုပေါ့လေဟာမိုးရွာတော့နေပူတော့ပူလွန်းတော့အေးလွန်းတော့ရုပ်ပြဆင်းပြသူတို့မှမရှိဘူးတဲ့ အကယ်၍အဲ့ဒီလိုအရှင်းဖောက်ပြန်လာရင်တော့ဘာလဲဘယ်သိဘုရားပြင်ပေတော့တဲ့နမငါတို့လူတွေမှာကိုယ်လက်မအိမ်မသာရှိကြတယ်မဟုတ်လားနတ်တွေမှာအဲ့ဒါမျိုးမရှိဘူးအကယ်၍ကိုယ်လက်မအိမ်သာဖြစ်လာရင်ဒီနာဒီဘုပဲအဲ့ဒါနမိတ်၅မျိုးဆွေမတွေတာဝန်ရမှာတုက္ကရာတူတူပဲဘုန်းကြီးနတ်ပြည်ရောက်တော့လေ့လာခဲ့ဟုတ်လားကိုင်ရှိရှိအဲ့ဒီလိုဆိုပြီးတော့၅မျိုးထင်လိုက်တော့ဒီနတ်ပါလဲပြိတ္တာ အသေးမဲ့ဆိုတော့နတ်မမာမေးကြတယ်အဲ့တော့တို့လူမမာမေးတယ်လို့ကိုယ်လီကာလီနဲ့ဘာပဲညာပဲအဲပြန်လဲထွက်လာရင်ဘယ်နဲ့ငါတော့မချင်းပါဟိုတုန်းကတော့ဘာပြပါလဲညီဘာပြပါလဲပြောပြင်ပဲကျငါတော့မချင်းပါတို့လူမမာမေးကြတာဗျာဟုတ်လားဘုန်းကြီးများမမာရင်လာမမေးနဲ့မေးလည်းမေးမှမမဟုတ်ပဲနဲ့ကိုင်းရှိသေးဗျာ အဲ့ဒါနဲ့ဆိုပြီးတော့မှနတ်မမမေးကြတဲ့ဤတော်ဘောသူကတိန်ကိစ္စသူကတိန်ခန္ဓဝါသုလတ္တလာဘံလဘသုလတ္တလာဘံလဘိတဝသုတ်ပတိတိတောဘဝဟိတိသုံးဘောဘယ်နှခေါ်လဲဘောဩနမနသမိတောသေးသည်ဤတော်ဤငါတို့နေရာနတ်တို့ရွာမှာ သူကတိန်ကောင်းများလာတော့သူကတိဘဝတို့ကိစ္စမရောက်အရောက်သွားပါလီတော်လားအမောင်နာသအမောင်နာသမီးဣတိဤသို့ပထမရှိဟုစွာသောဝါစစကားကိုအဘာတိကောင်းစွာမသွေပြောဆိုကြပေတည်း အချိန်ရတဲ့စကားမျိုးဆိုရင်ဒါလေးတွေဘုန်းကြီးတို့ရှစ်ရှစ်တောက်တောက်ပြီးတော့တရဏီတွေသွင်းပြီးတော့ပြောကြရအခုတော့အဲ့ဒါလောက်ကြီးပြောဖို့အချိန်မရတော့ပါဘူးဒီတော့တေသူတတိဘဝသွားပါဒါပဲပါတယ်တော့သူတတိဘဝသွားပါဗျာသူတတိဘဝသွားပါတဲ့အဲ့တော့တဲ့သူလောကလူတွေကအရေးကြီးရင်နောဂရနာဂရောနာဂရောကြီးသွားကြတယ်ဘာကောင်လားဆိုရင်ပဲသွားတယ် နားလည်းတော့နတ်ပွဲမာလေးတော့ဗျာအဲပြီးတော့ဘယ်သွားတော့တောင်မြုပ်ပြီးတော့ဘယ်ဆက်တော့ဒီနာကူပါဗျာအေးအဲ့ဒီပဲအဲ့ဒီနတ်တွေသွားလာမြန်ဒုပိဋကမြင်ဘူးရင်တော်တော်အံ့ပါဘုန်းကြီးတို့ကမန္တလေးသခိုင်းနေလာတာနှစ်20ကျော်ကိုအဲ့တော့ကတနစ်တာလုံးဖုတ်တက်နေတဲ့နတ်တွေကိုလေနတ်ကတော်ကအဲ့ဒါထမိန်ဆုံးနဲ့ဖုတ်ဖုတ်ကပြီးခေါင်းကန်ကန်ပြီးတော့ဟိုးထကောက်တောင်းတဲ့အထက် နော်ပြီးတော့ဒီယုတိတာတဲ့ထဲအဲ့ဒါတွေလက်ပေါ်ကပေါ်တမိနဂရောကဖင်ကုထိုင်သွားတာဘလောက်မြတ်တကူကြီးတာတော့ဖင်ကုထိုင်ပြီးတော့ဟိုးတောင်မျိုးလည်းရောက်ရအေယာဝတီမြစ်ထဲရေရှိပြရတော့တာပဲဘာလို့ဆိုတာဒုပရိသစဉ်းစားပေါ့ဟမ်ဒါတွေကိုဒုလူတွေသွားကိုးကွယ်တယ်ကပကတတယ်ဆိုအတုခက်တာပဲတကယ်ရှိဘုရားတရားတန်ခါပြီးနေပြီသူတို့ကိုအမြဝင်လိုက်နတ်တို့အတွက်ကုသိုလ်ဟာရှားပါကုန် အဲ့တော့ရှားပါးကိုဆိုတဲ့ကုသိုလ်ကိုပေးလိုက်ရင်တို့ဝန်မသာပေဘူးလားမှန်ပါဗျာအဲဘုန်းကြီးတို့ဆိုရင်ရှားပါးကိုမြည်ကြည့်ရပါကြုံနဲ့ပရာလိုပဲဖြစ်တယ်အဲဒီအောက်လက်ကားတွေကအဲ့ဒါမြင်မြန်ပေးလိုက်ဘုန်းကြီးဝန်မသာဘူးလားမှန်ပါဗျာအဲဒီဘက်ဟာပေးလို့ကတော့ယူမှာပါပဲမွန်းတော့တဲမလာလာဘူးပေါ့ဟုတ်လားအဲ့တော့နတ်တို့အတွက်ရှားပန်းကုန်ပစ္စည်းကိုပေးလိုက်တဲ့ဆိုရင်သူတို့အတွက်အကျိုးမများဘူးလားများပါဗျာအခုတော့ဘာမှလည်းမသိညာမှလည်းမသိ gain ဘယ်နဲ့ဒုပရိသတ်ဒေသနာတော်လမ်းရောက်ကြည့်မဟာမင်္ဂလာသုတ်တာဟေမဝတ္တသုတ်တာပရဘဝသုတ်တာဟုတ်ပလားနတ်နဲ့ပတ်သက်တဲ့သုတ်တာနဲ့ကျွဲလူတွေအိမ်မှာနတ်တွေခရီးထန်လာကြတာအခုတော့ပူရင်နဲ့ချင်းဝင်ပူမနဲ့လက်ပူနေ့လက်ပူညလက်ပူပူပဲပူတိုင်းလွန်လာကြည့်ရန်ကုန်ပြောရတယ်ပုံများပါဗျာပြီးတော့ဟောတာ အဲ့ဒါကြီးရှောင်ရအောင်ဒုပရိဒါကြာရင်ရုပ်ပြချင်းပြဖြစ်ကုန်ပြီဟုတ်ပလားအေးရုပ်ပြချင်းပြဖြစ်ကုန်ပြီအဲ့တော့အဲ့ဒီအမှုအယူဝါဒလုံးမအရာဝတ္ထုတခုဟာအဲ့ဒါကိစ္စတက်ပြင်တဲမရှင်းဒုပရိဒါကဝတ်သားကြည့်ဘလောက်400ကျော်ရှိပါဗျာကျက်သားကျက်သား900လောက်ရှိပါဗျာဟိုစီစေးစားလုံးစီ900ပါဗျာဟုတ်လား ဘုန်းကြီးတွေလဲကြတာ956ဝတ်တောင်ကြားတယ်900ရောက်တော့ပါပြီဗျာရစွာဗျာအဲ့တော့ဝက်ကလည်းတက်ပြီးရင်ပြန်မစင်းတော့ရှက်ကလည်းတက်ပြီးရင်ပြန်မစင်းတော့ရှည်ကလည်းတက်ပြီးရင်ပြန်မစင်းတော့ဘူးဗျာတက်ပြီးပြန်ကိုမစင်းတော့အဲ့တော့တို့တကားတော်မှာများသတိထားပါတော့ခြေသေးချောင်းချောင်းလိုရင်တော့မှားလိုက်ပါဦးမန်းလေးမြောင်နာကြာနေကမှာ ရတယ်။ကဲရှိသေးအဲ့ဒါတက်ပြီးရင်ပြန်မကြဘူးအဲ့ဒီထဲမှာဈေးအ ਨੇ ဆုံးကအိုင်တို့ပဲရှိတယ်။ဘာမှအလူတို့ဘာလို့ကန့်လတ်ချက်မရှိပါဘူးပြိဿအိုင်တို့တဲ့ဈေးနဲ့တာယူတို့ပဲရှိတယ်။ဘယ်သူတွေတော့အဲဒီလားရှင်နေဘုန်းကြီး30လူလို့တို့တရားမလို့ဘုန်းကြီးတရားလူလို့တို့တရားမလို့ဘူးဒါပဲရှိတော့တယ်ဈေးကတော့ အခုလည်းအမားကြီးကတက်ပြီးရင်ပြန်မရှင်းတော့ဘူးသာသမီလက်ထက်ဘုန်းကြီးတို့ဟောတော့တချို့ယောဂီတွေသဘောပေါက်ကြဟာဆရာတို့ပြောတာမှန်လိုက်တာမှန်ရင်တပည့်တို့အိမ်ကနေရှင်းလဲဆိုတော့အမေလှုပ်ထားခဲ့တာဟောတက်ပြီးရင်ပြန်မရှင်းဘူးနော်ကိုယ်လည်းမရှင်းဘူးကြည့်လည်းမရှင်းဘူးဟုတ်တယ်မို့လားအဲ့တော့ဒုပရိသတ်ဒီအမှားများမတက်စီနဲ့နော်အမှားတက်ရင်ပြန်ဆဲလို့မရတော့ဘူး ကိုင်းအခုနတ်တွေလာကြတော့ဘုရားရှိရညအခါမှာလာပြီးတော့ကောင်းသောကုသိုလ်တရားတွေနဲ့ဆောက်ထားကြတာဟုတ်ကလားကိုင်းထားပါတော့နတ်နဲ့ပတ်သက်လို့စမိစရပြောတာပါခင်ဗျားတင်ပြောလဲပြောတာပါဘူးအဲ့တော့နတ်တွေလေတော့မယ်ဆိုရင်တဲ့သူဂတိဘုရားသွားပါဟိုမှာတော့အာယဟန်ကမိဘုရားကဖြေးဒီမှာတော့တားလိုက်ပဲသူဂတိဘုရားဆိုတာလူပြေကိုပြောတာပါတဲ့ဗျာသူဂတိဘုရား တို့လူတွေပစ္စည်းပြောက်တော့နော်ကတာဘာတွေဆိုရင်ဘယ်နဲ့တော့ crossing ဖြစ်နေပါလားဟိုမှာကတော့နတ်တွေကတကယ်ရေးကြီးရဲ့လူပြေလာတာတို့လူတွေကရေးကြီးတော့ဘာတွေစီနဲ့နောကရထာကြီးသွားတာပဲမဟုတ်လားမှန်ပါဗျာအဲ့ဒါလေးလေးစဉ်းစားပါကိုင်းတော်ပြီအဲ့ဒီမှာလူပြေကိုသွားပါတဲ့ဒါကြောင့်ဆိုလိုက်နတ်တို့ရွာမနတ်တို့ လူဘဝလူဘဝမြတ်လသူကတိလူဖြစ်ချေမြတ်လသူကတိလူဖြစ်ချေနတ်တို့ရွာမှာနတ်တို့ရွာမှာလူဘဝလူဘဝမြတ်လသူကတိလူဖြစ်ချေမြတ်လသူကတိလူဖြစ်ချေအေးအဲ့ဒီမှာဘုရားတော်သူရိဘုရားသွားပါပြောတာရဟန္တာကဘုရား၆တော်ဘုရားကနတ်တွေအတွက်သုကတိဆိုတာလူဘဝပြောတာပါတဲ့ဗျာဟုတ်ပါလား အဲ့တော့နံပါတ်1ကသူကတိန်ကောင်းမြန်လှစွာလူတို့ရွာသို့ကန္နဝါသွား၍သူလာတာလပံအာသလာတရာတို့တဲ့သောတာပန်ဖြစ်သည့်တိုင်အောင်သော ခိုင်မြဲသည့်တရားတရားလက်ကိုလဘမယအယာယူခဲ့ပါလေတော်လားအမောင်နာသာ အကောင်းဆုံးလူပြည်ကိုသွားပါသွားပြီးတဲ့အခါကျတော့အာသလကရာဒီဟုသောသောတာပန်ဖြစ်သည့်တိုင်အောင်တရားအထုတ်ခဲ့ပါတဲ့ဗျဒီထဲမှာအဓိပ္ပာယ်သိပြောမှတွေ့ရင်အမြတ်ဆုံးလူဘဝရောက်ပြီးတော့အိမ်တော်သားမွေရှိပွားရေးလောက်တဲ့လူဘဝကျင့်နှံ့မလာပါနဲ့တဲ့မကျင့်တတ်ပါနဲ့။ဘာကြောင့်လဲဆိုအိမ်တော်သားမွေရှိပွားရေးဆိုတာအောင်နဲ့ကုန်ကြချမ်းမှဂျိုးတော်စဥ်တို့လည်းရှိတယ် မရှိဘူးလားရှိပါဗျာအဲ့ဒီပြောတာဘာတွေတော့အေးတိရစ္ဆာန်တွေတော့အိမ်တော်သားမှုရှိပွားရေးရှိတယ်တို့လူတွေကအိမ်တော်သားမှုရှိပွားရေးလောက်နဲ့နေတယ်ဆိုရင်ခွာသေးသေးဟုတ်ပါဘူးစိတ်ကလေးပြောတာပါစိတ်ကလေးကခွာမကြည့်ဘူးလေထူတော့မထူပါဘူးခွေးလည်းတရိစ္ဆာန်စိတ်လည်းတရိစ္ဆာန်ပါပဲအဲထူတာကတော့စိတ်ကတော့မြက်ပဲစားတယ်ခွေးကတော့ဟိုထထထမရေလောက်မှန်တူပါရဲ့ အဲ့တော့ဒုဒကရမတွေခိုးရပါအောင်တော့လုံးပါခိုးပြောပြောလို့ရိုင်းတာမအောင်မင်းနဲ့နော် အတူတူပဲအဝဝတာနဲ့အဝမောတာလေးပဲထောက်တာနဲ့နှစ်ဖက်ထောက်တာပဲကွာသွားတာဟုတ်အိမ်တော်သားမှုရှိပြောလောက်နေပြီဘာထုတော့လူလူပါဗျာအေးဒါကြောင့်လူပြည်လူဘဝရောက်တဲ့အခါအိမ်တော်သားမှုရှိပြောလောက်နဲ့မကြည်လန့်နဲ့အာသလတရာတရာဆိုတဲ့သောတာပန်အစ်စ်တဲ့အောင်အတုခဲ့ပါတဲ့ဟော ကျော်လူပြေရောက်ပြန်လူပြေရောက်ပြန်သောတာပန်သောတာပန်အမန္တရာလရယူလေလူပြေရောက်ပြန်လူပြေရောက်ပြန်သောတာပန်သောတာပန်အမန္တရာလရယူလေနမနိတကနမသုံးကသုံး သူလကလပါကောင်းသောအသလတရာဆိုတဲ့ဗုဒ္ဓဘာဖြစ်တည်ဟုသောလလပါကိုလည်းဘိတဝါရယူပြီးတကလာလောပတိချေတောကောင်းစွာတည်သည်ဘဝဟိဖြစ်ပါလော့မှားတန်းဆိုတာကပြိတ္တာအေးဟောဒီပစ္စည်းလေးကိုဟောဟိုကနေပြီးတော့ပဲပို့လိုက်ပါပြီးတော့ငါထာအကြောင်းပြန်ရသေးတယ်မဟုတ်လားဒါပဲအခုကလည်းပဲမင်းတိလူပြည်ကိုသွားဒီတရားအထုတ်ခဲ့လုံး အဲ့ဒီရလာတဲ့တရားဒုနတ်ပြည်တိုင်အောင်ယူခဲ့ပါလို့ဟောသလိုကြီးပဲချက်ဟုတ်ပါလားမှန်ပါပါလာကြီးမဟာလာကြီးမဟာယတ္ထာယတ္ထာရလာကိုဝဲမြဲပါစေစကားဘယ်နှခုံးတစ်လူပြေကိုအရောက်သွားပါနှစ်တရားအထုတ်ပါနော် အာထုတ်ပြီးတော့ဒုစီကိုပြန်လာခဲ့ပါတဲ့နတ်တုတန်တလူဘဝကြီးစားတို့လောကမှာတခြားမှာကိုယ်ပစ္စည်းသွားရှာစီးပွားရေးရှာကြရိခါကုန်တော့ကိုမျိုးကိုရကိုရင်ပြန်မယူဘူးလားဒါပဲနတ်ပြည်တက်သွားတယ်ဆိုတော့ရိခါသွားရှာအဲသူ့ရဲ့ကုသိုလ်ရိခါကုန်တော့လူပြည်မှာပြန်ပြီးတော့ကုသိုလ်ယူရပါတယ်ဒါကဘလောက်မှမများကောင်းပြီ အဲ့တော့ဒါကအချင်းရုပ်သုံးခုတော့ပြီးသွားအဲ့ဒီထဲမှာဒုတိယအပိုက်ဟာရွေးချယ်ဆုံးပဲဟုတ်မလားမှန်ပါဗျာလူဖြစ်လေပြန်သောတာပန်သရမှန်လာကြည်ရယူလေဆိုတော့အဲ့ဒါရွေးချယ်ဆုံးပဲအဲ့တော့လူဘဝဘာဒီကြောင့်မြတ်သားလဲဣမေသံမုဋ္ဌိပကမနုဿာဩဒရာကုရုကေတမနုသေတာဝိနေဒေဝေသတိတိဓာနေဟိအဋိကနန္တိအဋိဘေက တို့ရဲ့ဇဘူရိကျွန်းမှာဖြစ်ထွန်းရတဲ့လူတွေဟာပရိသာပင်ဆွတ်စားရပါတယ်တို့တဲ့မြောက်ကျွန်းသူမြောက်ကျွန်းသားတို့ထက်လဲသားတယ်တာဝရိဏဟိဝါနတ်သနတ်သမီးတို့ထက်လည်းပဲသားတယ်တဲ့ဗျာတို့ရဲ့ရတဲ့လူဘဝ တနည်းပြောရင်ဇဗုဒ္ဓကျွန်းသူကျွန်းသားဖြစ်ရတယ်တောင်ကျွန်းသူတောင်ကျွန်းသားဖြစ်ရတယ်ဟုတ်မလားမှန်ပါဗျာဒီမေရှာမှုဒီပကဟောဒီဇဗုဒ္ဓကျွန်းနေသူလူများတို့သည်ဥဒ္ဒရာကုရုကေသာမနုသေးမြောက်ကျွန်းသူမြောက်ကျွန်းသားတို့တက်၎င်းတာဝိမေတေဝေတာဝရိန္ဒနာပန္နသမိတို့တက်၎င်းတိဟိဌာနေအကြောင်းသုံးမျိုးတို့ဖြင့်အတိတ်ကနာနိသာလွန်၍ယူကြလေကုန်ပြီတဲ့ဇဗုဒ္ဓကျွန်းလူဖြစ်ထွန်းရတယ်ဆိုတာမြောက်ကျွန်းသူမြောက်ကျွန်းသားတက်လေ ဘာဝိနတ်ရွာတို့ထက်လည်းပဲကတမတိအဲ့ဒီပါတဲ့အကြောင်းသုံးမျိုးကပါလဲတွင်သူရာပฏิမန္တောဣဒဗျမစရိယဝါသောသူရာရဲရဲတတိမန္တောအောင်းမြင်အမရမှုထွက်တဲ့တတိတရားတို့ရိတ်တာနဲ့ပြောတော့တတိပဋ္ဌတရားရှိတဲ့ရှိရ လို့ဣဒံဗြဟ္မစရိယဝါသောဣဒဤလူပြည်ကြီးဟာဗြဟ္မစရိယဝါသောသာသနာဗြဟ္မစရိယမေဃဗြဟ္မစရိယအဲ့ဒီအကျင့်မျိုးကိုလည်းကျင့်သုံးနိုင်ခွင့်ရှိတယ်ဘာလို့ပြောလို့အေးအဲ့ဒီသုံးမျိုးနဲ့သာလွန်တာဗျာကိုင်းဆိုဒါဝရိဏမြာဒါဝရိဏမြာရောက်ကျွန်းသာရောက်ကျွန်းသာသဘုရားတို့ကသာ ဘူရိပါဖွားမြင်တဲ့တို့ကသားတယ်ပြောတာဒါဝရိဏမြာမြောက်ကျွန်းသားဇဘူဘွားတို့ကသား မတ်တဲ့ကတတိမြင့်တယ်တတိမန္တောတတိကတတိမန္တရှိတယ်တတိမြင့်တော့ရဲတစ်ဆိုတာနဲ့မြင့်ဆိုတဲ့ကာယယူထားကုသိုလ်ရဲတစ်တတိမြင့်ကောင်းခြင်းသုံးမျိုးရှိလို့ပါကောင်းခြင်းကမြမစရိယဝါသားဆိုတဲ့ပါဠိကိုမြန်မာပြန်ထားတယ်တစ်သူရာကုသိုလ်အပြင်ရဲတဲ့နှစ်တတိမန္တောအောင်မြင်မရရင်တတိထိတ်ဆုံးလို့ရောက်နိုင်တယ် သုံးဣဒဗြဟ္မသတိယဝါသောဒီသဘုရေကျွန်းသူကျွန်းသားကမြတ်သောအချက်ရှိတယ်မြတ်သောအချက်မှာဒါကြောင့်ကုသိုလ်ရဲ့တက်ကုသိုလ်ရဲ့တတိမြင်တတိမြင်ကောင်းခြင်းလုံမျိုးရှိလို့ပါကောင်းခြင်းလုံမျိုးရှိလို့ပါသို့ကုသိုလ် နတ်တွေကိုပြောတယ်ဘလောက်တန်ဖိုးရှိရှိပါဗျာကုသိုလ်တရားနဲ့ရဲတဲ့နဲ့ဒီအောင်မြင်မှရမှုတတိမြဲတယ်မြဲတယ်သုံးကောင်းဖြစ်တရားတွေရှိတယ်ဒါကြောင့်အိမ်တော်သားမှုရှိပွားရေးလောက်နဲ့လူဖြစ်နာမည်ခံမဲ့ဆိုရင်တော့ he is not a man ပါတယ်သူဟာပြည့်စုံသောလူတယောက်မဟုတ်သေးဘူးပြိဿလူတာမန်ခေါ်ယုံလောက်ပဲရှိတယ် ဒါဖြင့်ကောင်းပြီတဲ့အဲ့ဒီကုသိုလ်၃မျိုးတည်းမှာခဏချိန်ရသမျှဆွတ်ထုတ်ပြောရမယ်တို့ရဲ့ဘုံညေခေတောယံလောကောသာဝိမောပတနုဇလောနိဗ္ဗာနတရဏောသတောသဗ္ဗပမ္ပတိတာယကောအယံလောကောငါတို့ခြေတေဝနေရတဲ့ဤမြေပြလောကတာကြည်ပြီကဘုံညေခေတောကုသိုလ်၁၄ပါရမီ၁၀ ကြည်ရင်ဖွန်ဖြိုးစိုက်ပြိုးရမှာမိသားမိကောင်းကြီးလည်းမလှပါပဲဤတဲ့ဟောတို့ရဲ့လူပြေရပုံညက်ခိတ္တပုံညာကုသိုလ်ကောင်းမှုခိတ္တကလဲရကုသိုလ်ကောင်းမှုစိုက်ပြိုးရအစီအနှစ်ပြည့်ဝတဲ့အကောင်းဆုံးလဲရမြေပါတဲ့ဒါနာသီလဘာဝနာပစိုင်းနာဝိယဝိဇ္ဇပတ္တိရဏပတ္တိမောရဏမာသဝနာမာနိနာဒေဝိစုကမဟိုအရင်တနေ့လုံးလောက်က ရင်ဝယ်ဆွဲရမည်ပလဲဆယ်လုံးဆိုပြီးတော့ဘုန်းကြီးတို့ဆယ်ပြာကုသလပြုလိုက်ကြဆိုတဲ့တရားဒီနေရာဟောပြီလားကုသိုလ်ဆယ်မျိုးပြုလို့ရလူပြည်ကအကောင်းဆုံးနေရာပြီပဲတဲ့ကောင်းတဲ့နေရာဘာစိုက်တဲ့အထွက်တိုးလို့တို့လူပြည်ကဘယ်ကုသိုလ်လုပ်လို့အကောင်းဆုံးအကောင်းဆုံးပါဗျာအနစ်လာတာအကြီးအချင်းပြုရတဲ့နေရာပါဒါကြောင့်ပုံရက်ခေတော့ဒါအကျမ်းစာပြောတာ တာလီမောသလနောက်ဇလောယံလောကောငါတို့ခြေတည်ဝင်တရားတဲ့သဘုဒ္ဓေပြေပြေလောကဓာကြီးတွေကတာလီမောတဲ့ဗျဟောတိန်တော်မင်္ဂလာဘာပါလဲတိန်တော်မင်္ဂလာပါဗျာနတ်ပြည်6ဓာတ်တက်ရှာတိန်ဆိုတာတလုံးဝမရှိဘူးဓမ္မ20တက်ရှာတိန်တလုံးဝမရှိဘူးအပယ်လေးပါထက်ကိုမတွေ့တာတို့ရဲ့လွတ်ပြီလွတ်ပြီမှလည်းအရှိကျော်မြောက်ကျော်အနောက်ကျော်တိန်တော်မင်္ဂလာရှာကြည့်လုံးဝမရှိဘူးဟောဒီသဗ္ဗုဒ္ဓိပါလက်ရတောင်ကျော်မှာရှိတယ် ကျေးဇူးရှင်မဟာကြီးဆရာတော်ဘုရားကြီးတို့ရထုတ်ပတ်တည်တဲ့ကိုကြည့်လိုက်ဟုတ်ပလားနိုင်ငံရမှာခွန်ကြီးတို့ဆရာတော်ဘုရားကြီးကသိန်သမုတ်တော်မူနိုင်ခဲ့အဲ့ဒီနဲ့ပတ်သက်ပြီးတော့သိန်အဖွက်နေတဲ့ရေးတော်မူထားခဲ့တာခွန်ကြီးတို့ဆရာဥသီလာနန္ဒအခုအမေရိကမှာပဲဆရာတော်ကြီးနဲ့အတူတူသွားပြီးတော့နေခဲ့ပါရှိရှိအဲ့တော့တချိန်ကဘုရင်ကြီးကပြောတယ်အဲ့ဒီမှာတရားမှလည်းအတုသောတာပန်သဂရာကစသည်တည်ကြအနုံလာဒေဝီပေါ့ဗျာ အဲ့တော့ဘုရင်ကြီးကတဲ့အဲ့ဒါရှင်မရတပိတော်လည်းဒီမှာသာသနာ အုပ်မြင့်တည်ပြီလားသိန်တော်မင်္ဂလာမရှိရင်မတည်သေးဘူးတကားတော်တဲ့ဗျာအဲ့ဒါကြောင့်ဘုန်းကြီးတို့လူပြေကသိန်တော်မင်္ဂလာချီချင်းကြောင့်လည်းပဲအပါစီရခြင်းတစ်မျိုးမြတ်ခြင်းတစ်မျိုးပါပဲဘာကြောင့်လို့အဲ့ဒီသိန်တော်မင်္ဂလာရှိမှယဟန်ခံလို့ရတယ်အဲ့ဒီယဟန်တို့ရဲ့အပြစ်သေးအပြစ်ငယ်အပြစ်ကြီးတွေကို ခြေဖြောက်လို့ရတယ် ဟုတ်မလားမှန်ပါဗျာအဲ့ဒီသိရှိမှရဟန်းပြီရဟန်းဖြစ်မှကိုယ်ရင်ကဖြစ်လို့ရကိုယ်ရင်ဖြစ်မှလည်းထချစ်တယ်ပဲရဟန်းကအစစ်တည်းတိုးလာပြန်ပါတယ်အဲ့တော့သိဟာသာသနာရဲ့မိခင်လို့ဆိုသင့်ပါတယ်မှန်ရလားမှန်ပါဗျာအကြောင်းနဲ့ဟိုကျောင်းမြင်းတို့ဘာလို့ပေါ်လိတချို့ကောင်းတဲ့နယ်မြေတွေရှိတယ် အေးအခုဒီနေရာတို့စကူတဲ့ကျွန်းဟာအကောင်းဆုံးသောတန်ဃာတော်ရှင်များများကိုမွေးထုတ်ပေးရမိခင်ပမာဖြစ်တဲ့သိတော်မင်္ဂလာရှိခြင်းဟာလည်းမြတ်တမျိုးပါပဲ။နားရှင်းပါနဲ့နော်။ရှင်းပါဗျာ။အယံလောကငါတို့ချစ်တဲ့နေရာတဲ့ဤမေပြလောကရာကြီးပြီကသာသနာ့ဇလောသာသနာလုံးရှင်းရောင်ကျုံတင်း၍ပွင့်ထွန်းထွက်ပေါ်တော်မူရာခါကြီးတဲ့မာမပဲဤတို့ပရိယတ်တိသာသနာပฏิပတ်တိ သာသနာပฏิဝေဒသာသနာကြည်စားဒီနေရာဌာနကြီးကိုကြည့်မဲ့ကျွင်ခေါင်ထုတ်ဝိပဿနာဓမ္မတွေအထုတ်တာလေးချက်ရှင်းနေပြန်ဒီနေရာမှာစာဝိကေလို့ဟာတိဆောက်သွားခဲ့တယ်လို့တိပိဋကတရစာမေးပွဲကြီးမှာအချိန်90အခုမှပဲဟိုရောက်သွားတယ်ဟုတ်လားမှန်ပါပါအေးပရိယပฏิပါဆွဲစုံနှစ်ရက်ပြည့်မြတ်တဲ့နေရာကြီးမဟုတ်ဘူးလားမှန်ပါပါအဲဒါပရိယတိသဒ္ဒနာက အလုသမသာသနာပฏิပတ်တိသာသနာကအလုသမသာသနာအလုသမကအလုလုံးမှာလုအားကားရတာကမက်ဖို့နိဗ္ဗာန်ဆိုတဲ့ပฏิဝေဒသာသနာပေါက်လိုက်တော့ဒီနေရာသာသနာ300တွန်း900နယ်မြေကြီးမဖြစ်ဘူးလားဖြစ်ပါဘူးအာလီမောသာသမောသာသနုဇလောနောက်တစ်ခုပါပြောတယ်လေတော့ပုံညာခေတောယလောကောသာလီမောသာသနုဇလောနိဗ္ဗာန်တရဏော ဘုရားလောကမှာတို့ချေတင်၍နေရတဲ့ဟောဒီမြေပြင်လောကဓာတ်ကြီးတွေကနိဗ္ဗာန်တရဏောနိဗ္ဗာန်တောင်ကအမြိုက်နံတို့ဥယံလန်းစစ်ကဒုစိတ်ကြီးလည်းဖြစ်ခဲ့ပါပေ၏မြေချောင်းအင်းအိုင်ပင်လည်းသမုဒ္ဒရာအတက်အစစ်ဖြစ်ရင်သာယာမှ သင်္မောလိသမ္မာတို့ဆိုက်ကလို့ရတယ်မဟုတ်လားအခုကွန်းနဲ့ကွန်းနဲ့လေးအဲခေငါဝါလူသက်ဒီမှာကပွင့်တော်မူကြတဲ့ဘုရားတွေဟောဒီသပုရိပလက်ရတောင်ကျုံးကိုသာလဲစိတ်ကန်းလာပြုတ်ပြီးတော့ဖွင့်တော်မူကြတယ်ဒါကြောင့်နိဗ္ဗာန်မဟုတ်ဘူးစိတ်ကန်းသူအဖြစ်နဲ့လည်းပဲတို့လူဘဝပါလုံးပါတယ်ဟုတ်ပါလားမှန်ပါဗျာဤသာတိမောသာရဏောတလောနိဗ္ဗာန်တရဏောလိတောသဗ္ဗံသမ္ပတိတာယကော အယံလောကောငါတို့ချစ်တည်နေရတဲ့ဤမြေပြလောကရကြီးဒီကသမာသမတိတာရဲ့ကိုလူရှိစိတ်နာရှိစိတ်မြမရှိစိတ်ရေရင်ခံစားချမ်းသာများနဲ့ထောပြနိဗ္ဗာန်ဧကမသွေပေးစွမ်းနိုင်လေသောကြောင့်သေတော်လာပြည်နဲ့လည်းပဲမနိုင်တာမြမပြည်နဲ့လည်းပဲမနိုင်တဲ့ကြည်မြေဆုံးအခေါင်ကဖုံးလာမို့ ဩအမြင့်ဆုံးအမြတ်ဆုံးမှန်လာပေသည်တကားနတ်တို့တန်တလူဘဝဘာကြောင့်တန်တရပါသလဲဆိုတော့ခုနကအကြောင်းတစ်မျိုးပြောခဲ့ပါပြီကုသိုလ်ရဲ့တဲ့တတိမြင့်ကောင်းခြင်း၃မျိုးရှိလို့ပါအေးမြတ်စွာဘုရားကပြောတာ အဲရင်ရွတ်တဲ့တန်ခါကိုဖူးတွေ့ရခြင်းဟာနာဖယားဖူးရတယ်မျက်စိမြင်ရခြင်းတကားတို့လည်းအရာတော့အရှိဆုံးသောမြင်ရခြင်းပဲတဲ့အခုကြည်သာတို့သုံးရတာကာလသွားသာကြွားရှိမှမှုတွေနဲ့အဲတရားဒီတကားတော့ဟောကြရွတ်ကြနားကြတာညီမညီရွတ်ဘူးလားမညွတ်ပါဘူးဗျာဒါရင်ရှိသွားပြန်နိဗ္ဗာန်ကတို့နိဗ္ဗာန်ဆောင်ယူပုတ်ဆောင်ယူပုတ်ရှိလို့မခင်မြတ်လူပြီရှိလို့ ဟိုသုဘပရပိုက်ကြီးကိုဘုရားကမက်ကေရှိဖြာမရှိရကိလေသာငြိလူမရှိနိုင်ပေမက်ကေရှိဖြာရှိရမှာကိလေသာငြိလူရှိနိုင်ပေကျေးဇူးရှင်ဆရာတော်ဘုရားကြီးရှိဖြာမက်ကေနိဗ္ဗာန်ဝင်ဟုတ်မလားအဲဒီမဂ္ဂင်၈ပါးရှိခြင်းဟာလေတို့လူပြည်ရဲ့အသာတကူအဲဒီမဂ္ဂင်၈ပါးကုသနာဖြစ်အောင်ကျင့်မှကိုယ်ဒီမြတ်သောလူဆိုတာစနစ်တကျဖြစ်တော့မှာပေါ့နားရှင်းမလားရှင်းပါပြီတို့လိတ်တံကတို့လိတ်တံ ကောင်းယူဖို့ရှိလို့မခင်မြတ်လူပြီလူနာချမ်းသာဘုရားပါရနိုင်ရမြတ်ဤလူပြီလူဖြစ်ခြင်းသလားနတ်ဖြစ်ခြင်းသလားမြမဖြစ်ခြင်းသလားဘုရားဆိုတာကိုထိပ်ပြောရင်သောတာပန်သဂရကအနာဂယနာပိဋကဘုရားဖြစ်ခြင်းသလားအာလုံးဟောဒီလူပြီကရနိုင်တယ်တဲ့ဗျာ သဘောပါဗလားမှန်ပါဗျာသဘောလေးထည့်အောင်နားလည်ဗလားတို့လူနတ်ချမ်းလူနတ်မြမလူနတ်မြမဘုရားပါဘုရားပါရနိုင်ရမြဤလူပြည်နတ်တို့ဘာလို့တန်တတယ်ဆိုတာတဘာဝပေါ်လွင်သွားပါပြီကုသိုလ်ရဲ့တင်ရင်တတိမြင်ရင်ကောင်းသောအကျင့်ရှိခြင်းအဲ့ဒါကတော့ကိုအားထုတ်မှကိုရမယ် ဒါကိုလည်းကြည့်နေကြတာတွေပဲနော်နောက်တစ်ခုကဘာလဲခုနကဘုန်းကြီးတို့အဲကုသိုလ်မျိုးစိုက်ပြိုးရာဆိုတဲ့ပါရမီစိုက်အလုံးယုံတည်ထောင်ရာဖြစ်လို့မြတ်တာ အဲအပယ်လေးပါသတိ6ဓာတ်မြမပြင်းတဲ့ချက်မရှိတဲ့သိဉ္ဇောမင်္ဂလာရှိခြင်းလဲမြတ်တယ်ဟုတ်လားသာတကုပရိယတိပฏิပတ်တိပฏิဝေဒခေါ်တဲ့သာသနာတော်300ဘုရားတရားသံဃာယရဏ300ထုံး900ဖြစ်လို့လဲမြတ်တယ်နမလေးနိဗ္ဗာန်ကတို့ဆောင်ရွက်ဖို့တဲ့မက်ကေရင်တော်ကြီးရှိလို့လဲမြတ်တယ်နမငါလူချန္တနာချန္တမြမချန္တသောတပန်နဂရကနာဂယနာပိစိလဗုဒ္ဓဖယားဆိုတဲ့အရှိကိုလိုချင်သလားဖယားတိုင်းဖယားတိုင်းဘယ်ပြမပြီမှမဖြစ်ဘူးဘယ်နတ်ပြီမှမဖြစ်ဘူးတောင်ကျွတ်မြောက်ကျွတ်ရှေ့ကျွတ်မဖြစ် ဖြစ်ဘူးဟောဒီတဂူရိပါကျွမ်းမှာပဲဖြစ်ကြပါတယ်အနာကုသိုလ်သီလကုသိုလ်သမထဝိပဿနာကုသိုလ်တွေစုံအောင်ပြုကြပါဟူ၍မေတ္တာဆန္ဒပြုရဖြင့်နတ်တုတ္တန္တလူဘဝဆိုတဲ့စကားဤတွင်မဲ့နေကြမိ